ကျေးဇူးရှင်မဟာဗောဓိမြန်ဆရာတော်ဘုရားကြီးဟောကြားတော်မူသောနိဗ္ဗာန်စခန်းဤဒါနပါရမီအကြောင်းတရားတော်သာဓုသာဓုသာဓုကာယကံဝစီကမနောကံတိဟုသောအပြစ်ခါသိမ့်ပါပြောင်းရင်း၍အသက်ရှိစွာအနာမေရေး ရံဘေးကင်းကြောင်းကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးငါတရားတိဟုသောအမြတ်ဆုံးယရနာတရားတိဟုသောအမြတ်ဆုံးယရနာသံဃာတိဟုသောအမြတ်ဆုံးယရနာဤအမြတ်ဆုံးသောယရနာသုံးပါးတို့နှင့်တကွာမိမိတို့ဤမိဘဆရာသမားတို့ကိုယိုဒီမြာနိုးလက်သို့မိုး၍ရေခိုးပူဇော်ခုမြော်မှလျှော့ကြတော့ကြရသောဤပနာမကုသိုလ်ကံစေရနာသည် အနမတက်ကသံတရာတိဟူသောအစမထင်သေးသောသံတရာမှယနေ့ကာလတို့တိုင်အောင်အတွင်၌မပြေမာသင်မပြေမာတိုက်သောဤအနန္တငါးပါးတို့၏အပေါ်၌ပြေမာကျင်းလုံးခဲ့မိကြသောကာယဝေကျွေးဝေဒီဝေကျွေးမနောဝေကျွေးအပေါ်မှဤဤခွင့်လွန်မှုကိုခံရသည်သာဖြစ်၍မိမိတို့ကိုယ်တိုင်ယခုလိုမတရားဖို့တရားကျင့်ကြံကြိုးစားပွားများကြရာ၌ မတန်းဖူတာဘဝမှာလွန်မြောက်ကြပြီလေရင်ဘာဘုရားရှင်ဤသာသနာတွင်၌လူဘဝတွင်ကြုံကြိုက်သည့်အခါမှာသာကျင့်ရရှာရကြိုးစားအားထုတ်ကြရတဲ့သစ္စာ၄ပါးနဲ့တကွမယ်၄ပါးပူ၄ပါးတို့ကိုသိအောင်မြင်အောင်ကျင့်ဆောင်ကြိုးစားပွားများနိုင်ကြမယ်အပါဘုရားရှင်ဤပါတော်အစစ်သမီးတော်အစစ်ညာဖြစ်ကြပါစေ ဟံဗန္တိဟံဗန္တိတရဏိငါသဟသိလေငါသဟသေစင်ကသံပါဏကတံသေစင်ကသံပါဏကတံသရုဓမ္မနေသသီလံသရုဓမ္မနေသသီလံသမာယာသာမိသမာယာသာမိလောကဟံကတဝါလောကဟံကတဝါသီလံဒေထာသီလံဒေထာဒီဗန္တိဒီဗန္တိဒုတိယံပိဒုတိယံပိဟံဗန္တိဟံဗန္တိတရဏိနာသဟသေစင်ကသ သင်္ဃသမ္မာနာကတံသင်္ဃသမ္မာနာကတံ ကရုဓမ္မနိဋ္ဌသီလံကရုဓမ္မနိဋ္ဌသီလံဓမ္မယာသာမိဓမ္မယာသာမိအနုကံကတဝါအနုကံကတဝါသီလံဒေထာသီလံဒေထာဒီပန္တိဒီပန္တိသတိယံပိသတိယံပိမဟာပန္တိမဟာပန္တိတရဏိနာတဟသီလေနသာသင်္စင်္ဂသံပါဏကတံသင်္စင်္ဂသံပါဏကတံကရုဓမ္မနိဋ္ဌသီလံကရုဓမ္မနိဋ္ဌသီလံဓမ္မယာသာမိဓမ္မယာသာမိလောကံ ကတဝါသေဗန္တိတာသေဗန္တိယမဟာဝရာမိသံဝရိဌာနမောတမဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတမဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမော ကိသာမိဓမ္မန္တရဏံကိသာမိသံဃန္တရဏံကိသာမိသောတာပတ္တိကိသာမိဓမ္မန္တရဏံကိသာမိသာရဏံကိသာမိဒုတိယံပိဗုဒ္ဓန္တရဏံကိသာမိ ဒုတိယံပိဓမ္မန္တရဏံကိသာမိဒုတိယံပိသံဃန္တရဏံကိသာမိဒုတိယံပိဘုဒ္ဓန္တရဏံကိသာမိဒုတိယံပိဓမ္မန္တရဏံကိသာမိဒုတိယံပိသံဃန္တရဏံကိသာမိသာတိယံပိဘုဒ္ဓန္တရဏံကိသာမိသာတိယံပိဓမ္မန္တရဏံကိသာမိသာတိယံပိသံဃန္တရဏံကိသာမိသာတိယံပိဘုဒ္ဓန္တရဏံကိသာမိသာတိယံပိဓမ္မန္တရဏံကိသာမိသာတိယံပိသံဃန္တရဏံကိသာမိ တေတရဏကမနာမဟာပရိပုဏ္ဏပါဏာတိဘာဒဝေရမဏိတိတ်္ခာဗြဟ္မမာရိယာမိပါဏာတိဘာဒဝေရမဏိတိတ်္ခာဗြဟ္မမာရိယာမိအာဒိနာဒါနာဝေရမဏိတိတ်္ခာဗြဟ္မမာရိယာမိအာဒိနာဒါနာဝေရမဏိတိတ်္ခာဗြဟ္မမာရိယာမိကာမေတုမိစ္ဆာသာရာဝေရမဏိတိတ်္ခာဗြဟ္မမာရိယာမိကာမေတုမိစ္ဆာသာရာဝေရမဏိ ဝါရာဝေရမဏိသိက္ခာပဒံသမာရိယာမိသုဒ္ဓဝါရာဝေရမဏိသိက္ခာပဒံသမာရိယာမိသုရာမေရယမေသပမာထဌာနာဝေရမဏိသိက္ခာပဒံသမာရိယာမိသုရာမေရယမေသပမာထဌာနာဝေရမဏိသိက္ခာပဒံသမာရိယာမိဣဓာမေပုညာဣဓာမေပုညာမေကဖလာမေကဖလာညာနာတာညာနာတာဣစေယောဣစေယောဟောတုဟောတုဝေ မေဘုရားတပည့်တော်ဘုရားတပည့်တော်ဘုရားတပည့်တော်မာဤဘုရားတပည့်တော်မာဤဤကံပုံညာဤရာဘောညာယခုယခုသောက်တရားတော်သောက်တရားတော်ရဏကိုရဏကိုသုမနှင့်သုမနှင့်ငါပါတော်ငါပါတော်သီလကုသိုလ်သည်သီလကုသိုလ်သည်မေဃဖလားမေဃဖလားညာနာတာညာနာတာမေညာမေညာဘုညာအာဘုညာအာသစ္စယောသစ္စယော ပြုတတ်သောကျေးဇူးတတ်သောအကြောင်းအထောက်ပံ့သည်သာတော်ပါသည်ဟောတုသာတုဖြစ်ပါစေတာဖြစ်ပါစေတာအပမာဒေနမမိမလျော့မပေါ့မစာသောတတိတရားဖြင့်သံပါရိထသီလသမာဓိပညာသုံးတိခါကိုလုံညုံစွာဆောင်ထိန်ဆောက်တည်နိုင်ကြပါစေ။ နိဗ္ဗာန်ကိုမျက်မှောက်ပြုလိုကြတယ်နိဗ္ဗာန်ကိုဝင်ဆံလိုကြတဲ့ဆရာသားတော်သမီးတော်များနိဗ္ဗာန်ဝင်ခြင်းတဲ့ပုဂ္ဂိုလ်တိုင်းနိဗ္ဗာန်ကိုဝင်လို့တဲ့ပုဂ္ဂိုလ်တိုင်းဘယ်သို့ကျင့်ကြရမလဲနိဗ္ဗာန်ကိုဝင်ရောက်လို့သူတိုင်းသည် မိမိတွေးထိသမျှသောအာယုံ၅ပါးတို့၌ငါကောင်အနေဖြင့်၎င်းငါဥစ္စာအနေဖြင့်၎င်းဒိဋ္ဌိတနာတို့ဖြင့်မဆွဲလန်းမကန့်ညှိမူ၍ခန္ဓာ၅ပါးယုံနာတရားတို့ရဲ့ပေါ်၌မပြတ်ရှုမှတ်၍နေမှသာနိဗ္ဗာန်ကိုဝင်ရောက်နိုင်သည်နိဗ္ဗာန်ကိုဝင်ရောက်လိုသူတိုင်းငါကောင်ဟူ၍၎င်းငါဥစ္စာဟူ၍၎င်း တဏှာဒိဋ္ဌိတို့ဖြင့်မြင်တိုင်းကြားတိုင်းနာတိုင်းသားတိုင်းတွေ့တိုင်းတွေ့တိုင်းတို့၌မကန့်ညင်မှုပဲခန္ဓာ၅ပါးယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြက်မှုအပေါ်မှာသာရှုမှတ်၍ကြည်ကြံကြိုးကုပ်အားထုတ်ရသည်ဒါနိဗ္ဗာန်ကိုသွားရလားအဲ့တော့တို့ဒီမှာနိဗ္ဗာန်ဆိုတဲ့စကားလုံးလေးကိုရှင်းဥစွာသဘောပေါက်အောင်อืมမှတ်သားကြအောင်ဆို နိဗ္ဗာန်ဆိုတာဘုံဗိမာန်လို့အဲကြာကြာနာနာတို့လို့မွချုံဒီလိုဟာမျိုးတွေနဲ့ရုပ်ဝတ္ထုအကောင်တဲ့တရားရှိတာမျိုးမဟုတ်ဘူး။တို့မဟုတ်လို့ရှင်လည်းဥပါဒံလောကပြင်အစွဲလားပြင်သွားတဲ့ဥပါဒံရုပ်လို့ခေါ်တဲ့နတ်တွေပြမာတွေလို့အဲနန်တစ်ခုတည်းနဲ့အဲသွားနေတဲ့ဟာမျိုးလည်းမဟုတ်ဘူး။နိဗ္ဗာန်ပါလေ။နိဗ္ဗာန်ရဲ့လက္ခဏာလေးကဘယ်လိုလက္ခဏာရှိမှာလဲနိဗ္ဗာန်တန်တိလက္ခဏာပါ နိဗ္ဗာန်ဆိုတဲ့အရာဝတ္ထုတွေကငြိမ်သက်အေးချမ်းခြင်းလက္ခဏာလေးရှိဓာတုရဲ့လက္ခဏာနိဗ္ဗာန်ကိုရောက်တဲ့ပုဂ္ဂိုလ်များရဲ့ခံစားရတဲ့လက္ခဏာနိဗ္ဗာန်နာတိလက္ခဏာပါနိဗ္ဗာန်ဆိုတာငြိမ်သက်အေးချမ်းတဲ့သဘောလေးရှိတယ်တဲ့သူ့ရဲ့သဘောအားဖြင့်ဆိုရင်တော့ဣသုတိရတာနိဗ္ဗာန်ကိုရောက်တဲ့ပုဂ္ဂိုလ်ဟာသူတည်ခြင်း၍လျော်ခြင်းရှိတော်ဘူးနိဗ္ဗာန်ပြန်ရောက်ပြီးမှလူတစ်ခါဖြစ်တဲ့နတ်တစ်ခါဖြစ်တဲ့ရှိတော်ဘူး သူ့ရဲ့သဘောကသူ့ရဲ့သဘာဝကအစ္စုတိရတာတဲ့အဲ့ဒီနိဗ္ဗာန်ကိုရောက်သွားတဲ့ပုဂ္ဂိုလ်နိဗ္ဗာန်ကိုဝင်ရောက်ခိုလုံရတဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးဟာအစ္စုတိရတာသူ့တည်ခြင်းရွေ့လျောခြင်းရှိတော့ဘူးသာဝရပဲသူမှတည်တာရဲ့အဲ့ဒါကျွတ်တို့တည်ခြင်းသုံးမျိုးထဲမှာတကယ်တည်ခြင်းဟုတ်ကလားနိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်မှတည်တာတို့ခဏိကမရဏဆိုတာ အင်းသေတာရှိသေးတယ်ခဏိကမရဏပါဝင်လေတစ်ချက်မှာပင်လေဝင်ယုတ်ကလေးဖြစ်တော့ဝင်သေးလေးပေါ်လာလိမ့်မယ်ဝင်ယုတ်ဆုံးတော့ဝင်သေးလေးဆုံးသွားပြီဟင်ဝင်ယုတ်ရုပ်မှာရောယုံနာလည်းပါဖြစ်ပြမရှိဘူးလားရှိပါဝင်ယုတ်တစ်ခါဖြစ်ရင်ယုံနာတစ်ခါသေးတယ်ထင်တယ်ဟင်ချွတ်ယုတ်တစ်ခါဖြစ်တော့ဟုတ်တယ်ခါဟင်ပထမဝင်လေဒီဒုတိယဝင်လေပါလာပါလားဟုတ်သလားဟင်ပထမဝင်လေဒီဒုတိယဝင်လေပါခဲ့သေးသလားပါပါပါပထမဝင်လေမှာသူသိသိညာနေတာမို့လားမှန်ပါပါဒုတိယဝင်လေဒီတတိယဝင်လေဟုတ်သလားဟုတ်တော့ပါဟုတ်ကလားဟင်အဲရှင်းယုတ် ဖြစ်လို့တော့နောက်ယုတ်ကအသာထိုးရှေ့ယုတ်ကပြက်သွားရင်နောက်ယုတ်ကအသာထိုးနဲ့ဒီလိုပဲအဲတစ်ခက်ပြီးတစ်ချက်အသာထိုးထိုးထိုးထိုးပြီးတော့ရှေ့ယုတ်တွေကပြက်ပြက်ပြက်နောက်ယုတ်တွေကနောက်ကအသာထိုးထိုးထိုးနဲ့ဒီလိုသွားတာမဟုတ်လားအဲ့ဒီမှာဝင်လေတစ်ချက်မှာဒီပင်ရင်ယုတ်နာနှစ်ပါးပြက်ပြီးသွားတာအဲ့ဒါခဏိခဏိကမရဏလို့ခေါ်တယ်ခဏအတွင်းပါလေအခုချက်ချင်းဖြစ်ပြီးအခုချက်ချင်းပြတ်သွားတာမဟုတ်လားအခုချက်ချင်းဝင်ပြီးအခုချက်ချင်းပြတ်သွားတာမဟုတ်လားအဲ့ဒါကိုခဏိကမရဏလို့ခေါ်တယ် ကိုတို့တခါတကမာကြီးများယူဆနေတဲ့ဥပမာမဲ့လူယုံကြီးတခါတဲ့ဟိုအဲလူရဲ့ယုံနာနှစ်ပါးပေးမသွားဘူးလားစပါကြီးဟင်နွားပြင်လဲနွားယုံနာနှစ်ပါးပြည့်စည်သွားပြီတခါလဲစပါကြီးပေးမသွားဘူးလားဟင်အဲ့ဒါကြတော့တကယ်သေးတာမဟုတ်ဘူးအစွဲလမ်းရှိနေသေးတဲ့အတွက်ဒီမှာယုံနာနှစ်ပါးကပျောက်ကြောက်နေတာဟိုမှာအစွဲလေးကနေတစ်ချက်ယူသွားတယ်ဟိုမှာတဘောကသွားပြီးမခါဘူးလားသေးပါလားမသေးပါဘူးသေးဘူးနော်ဘဝကပြောင်းသွားတယ်ခင်ဗျ ဟင်အစွဲရှိတဲ့တော့ဘုံဟာတာပြောင်းသွားတယ်မသေးဘူးတော့သူ့အဲ့ဒါကြတော့ဒီမှာလူယုတ်ကြီးနဲ့လူနာကြီးဒီမှာအင်းမဆုံးမချက်နဲ့ကြာနေရစ်တဲ့အတွက်သူ့ကိုသေးတာနဲ့မချာဖြစ်လို့သူ့ကိုတော့ကျွတ်ကျွတ်သားခေါ်တော့သမှုတိမရဏလို့ခေါ်တယ်သေတယ်လို့သမုတ်လိုက်တာ ဟင်ဟင်ဒါသမုဒိမရဏမလားသေတယ်လို့သမုလိုက်တာနော်ဟုတ်ကလားဟင်ဘုံမပညာတိမရဏလို့လည်းသုံးတယ်ဒါပညာလိုက်တာတကယ်သေးတာဟုတ်ကလားဟုတ်ပြီပါသေဘူးနော်ဒီမှာလူယုံကြီးကပြောပြီးခုမှခွေးယုံကြီးတဲ့လူဝင်းနေဦးမှာတင်တယ်ဒီဆွဲလေးဟာဟင်ဟင်ခွေးယုံခွေးခွေးယုံကြီးနဲ့ခွေးအင်းကြီးတဲ့နေရာကနေဒီခွေးအင်းကြီးတဲ့ငါမနေကျင်တော့ဘူးဒီခွေးအင်းကြီးကအိုးလာပြီဆိုလို့ချင်းတခါသူနွားအင်းနဲ့ဝင်နေဦးမှာတင်တယ်ဟင် အိမ်သေးလေးပေါ်တက်နေလိုက်အိမ်ကြီးပေါ်တက်နေလိုက်နဲ့ဒီလိုနဲ့ပြောင်းနေတာခင်ဗျဟင်ဟုတ်ကလားတို့ရံဟောတခါကြီးတွေအိမ်အိမ်ကန်းထားပြီးနေတဲ့တခါကြီးတွေနဲ့အလုံးမတူဘူးလားဟင်ဟင်ဟင်ဟင်ရံဟောတခါကြီးတွေအခန်းကငှားပြီးနေတဲ့တခါကြီးတွေလည်းဒီတိုက်နေတယ်ဟင်အိမ်သေးလေးရောက်လိုက်အိမ်ကြီးကြီးရောက်လိုက်နဲ့ထင်တယ်ဟုတ်ကလားအေးအေးဒါတကယ်သေးတာဟုတ်ကလားမသေးပါဘူးဟင်ဟင်ဒါကြတော့သမုတ်ထားတဲ့အတွက်သမုတိမရဏလို့ခေါ်တယ်။ဟောနိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်ကြတော့သူ့မှာနောက်ထပ်ပေးစရာရှိတော့ဘူး။ဘာလို့ဆွဲမှမရှိတာ။ ဆွဲပြန်မရှင်ရှေ့ဆွဲဦးမလားမဆွဲတော့ဘူးဆွဲပြန်မရှင်ဘဝထပ်ကူးဦးမလားမကူးတော့ဘူးအဆွဲမရှိဘဝမကူးရဘူးအဆွဲရှိလို့ဘဝကူးရတာဟင်အဲ့တော့အဆွဲမရှိတော့တဲ့အဲ့ဒီနေရာမှာပေမှုဆိုတာမရှိလို့နိဗ္ဗာန်ရဲ့သဘောဒီသေတုတိရတံဆိုတာသူ့တည်ခြင်း၍တရောခြင်းရှိတော့ဘူးအဲ့ဒါသာဝရမရဏခေါ်တယ်ဟင်တေမတော့လားခင်ဗျဟင်ဟုတ်ကလားအဲ့တော့ဘုရားရှင်နဲ့အရိယာပုဂ္ဂိုလ်များကျင့်ကြံနေတာကိုကိုကိုတေချောင်းကြံနေကြတာဟင်ဟုတ်ကလားဟင် ကိုကိုကိုတေချောင်းကြံရတာထင်တယ်ဟင်အေးကိုကိုကိုတေချောင်းကြံနေတာဗျအဲ့ဒါမှသာဝရမရဏဟုတ်ကဲ့လားနိဗ္ဗာန်ဝင်တယ်ဆိုကိုကိုကိုတေချောင်းကြံနေတာဒီဆွဲလေးကင်းအောင်ဟုတ်ကဲ့လားအဲ့တော့နိဗ္ဗာန်นี่အဲ့လိုသူ့ရဲ့သဘောတဘာဝအားဖြင့်အေတုတိရတာနဲ့သဘောလေးကလေသူ့တည်ရင်ရွေလျောခြင်းမရှိတော့ဘူးဟုတ်ကဲ့လားပြီးတော့တတိယကအနိမိတ်တပိစုပဋ္ဌာနာနဲ့သူ့မှာတဏ္ဍတရားဘာမှရှိတယ် နိဗ္ဗာန်မှာနေတဲ့ပုဂ္ဂိုလ်ရဲ့လို့အဲတခါတည်းဟိုထောင်းထောင်းကြီးရှည်ရှည်ကြီးပူပူကြီးဒီလိုဘာမှရှိတော့ဟဲ့သူ့မှာတဏ္ဍာနမိတ်ဘာမှရှိတော့ဘူးနော်ယုံနမိတ်လည်းမရှိဘူးနာနမိတ်လည်းမရှိတော့ဘူးယုတ်ကိုလည်းတတ်ပြီးပြီနာကိုလည်းတတ်ပြီးပြီသူ့မှာဓာတ်ကျွန်းလေးပဲရှိတော့တယ်ဒါကိုနိဗ္ဗာန်လို့ဆိုလို့တယ်ဟင်ကျတို့ကနိဗ္ဗာန်ဘာမှမရှိဘူးနိဗ္ဗာန်ဘာမှမရှိဘူးလို့ပြောတယ်မလားရှိပါတယ်တန်တိလက္ခဏာဆိုတဲ့ရင်းအေးတဲ့လက္ခဏာလေးရှိနေတယ်ဟုတ်ကလားဟုတ်ကလားလားအဲလောကီဥပမာတခါကြီးတို့လောကီမှာဒါလုံးမရှိဘူးလား ခုခုတဲ့ပုဂ္ဂိုလ်တွေဒါလုံးကတန်လုံးထိုးတယ်မဟုတ်လားမထိုးခင်ကဒီတန်ဟာရှင်လုံးကတန်မဲမဟုတ်လားသူ့ဒီတန်ရဲ့ဓာတ်ကိုတူအောင်တတ်တော့တာအဲတန်သေးတဲ့ဓာတ်လုံးကိုခေါ်တာမဟုတ်လားတန်သေးတဲ့ဓာတ်လုံးဟာတခါကြီးတို့အဲအလေးကတော့ပြန်တန်နဲ့မတူဘူးလားအလေးချိန်ကတော့လေတန်ရောဟုတ်သေးသလားဟုတ်ပါဘူးဒီအဲ့ဒီဟာမဟုတ်တော့ဘူးယုံနာနှစ်ပါးမိပြုရဖြစ်တဲ့နိဗ္ဗာန်ဟာလည်းယုံနာနှစ်ပါးတော့မရှိတော့ဘူးတို့တော့သူဓာတ်ကလေးကျွင်းလေးတော့ရှိနေတယ်ဟုတ်ကလားဟင်သူ့မှာခန္ဓာနဲ့တွေ့လို့ချင်းဘာခန္ဓာမှရှိဘူး ရုပ်ခန္ဓာလည်းမရှိဘူးနာမ်ခန္ဓာလည်းမရှိဘူးနိဗ္ဗာန်မှာဒီအာယရဏဆိုတဲ့အကြောင်းလေးနဲ့ပြောနေတာဓမ္မာယရဏဆိုတဲ့သဘောလေးပဲကြံတော့ဟုတ်ကလားဓာတ်နဲ့ပြောရင်လည်းဓမ္မဓာတ်ဆိုတဲ့သဘောလေးပဲရှိတော့တယ်ဟုတ်ကလားဓာတ်ဆိုတာသဘောလေးမဟုတ်လားဟုတ်ကလားဗျအခုတို့အဲဒီမှာဝါလုံးနေဟိုတရားစစ်တာအားပေးတယ်မဟုတ်လားအဲဒီမှာဓာတ်အားတွေမရောက်ဘူးလားဒီဓာတ်အားတိုင်လို့ရပါလားတွေ့လို့ရပါလားဘယ်လိုအားလေးတော့ သဘောလေးပဲထင်တယ်သူပူတဲ့အချိန်တတ္တိသဘောလေးပဲမလားမှန်ပါအေးဓမ္မတာဆိုတယ်ဒီလိုပဲနိဗ္ဗာန်ရောက်တဲ့ဓမ္မတာဆိုတဲ့အချိန်တတ္တိသဘောလေးပဲကြံတော့တယ်ဓမ္မတာဟုတ်ကလားတစ္ဆာအပြင်ဖွဲ့သူ့မှာနေတော့တာချုပ်ငင်းနေတယ်ဟုတ်ကလားသူ့မှာနိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်ကခေါ်ပဲခေါ်ပြန်မှရှိတော့ဘူးဟုတ်ကလားကဲဒါမျိုးကိုနိဗ္ဗာန်လို့ဆိုလိုတယ်မှတ်မိလားမှန်ပါအဲ့တော့အဲ့ဒီနိဗ္ဗာန်ဆိုတာတခါတစ်ချက်ဖွင့်တဲ့ကာလတော့ဒီနိဗ္ဗာန်ကိုရောက်ဖို့ဟုတ်ကလားခုနကတည်းကအဲငြင်းအေးခြင်းလက္ခဏာရှိတဲ့ အဲသူ့တည်ခြင်းရွေလျောခြင်းမရှိတဲ့သဘောရှိတဲ့အဲတာမန်နမိတ်အထင်ရှားမရှိတဲ့လိမ့်ပံကိုသွားလို့တဲ့ပုဂ္ဂိုလ်ပါလို့ရမလဲဟင်ခုနကပြောတဲ့ငါကောင်ဟူ၍၎င်းငါဥစ္စာဟူ၍၎င်းဒိဋ္ဌိတဏှာတို့ဖြင့်မစွဲလားမကန့်ညိပဲနဲ့မိမိခန္ဓာကိုယ်ကိုရှုမှတ်ရှုမှတ်မိမိကနေလှမ်းကြည့်လိုက်လို့တက်ကြည့်ပဲ့မဲ့ကိုမြင်ရကြားရနားရသားရတွေ့ရမှာပဲဖြစ်ဖြစ်အဲ့ဒီတဘောမှာရှုမှတ်နေမှပါနိဗ္ဗာန်ကိုရောက်မှာ ငါကောင်ငါဥစ္စာမဆွဲလာရဘူးနော်ဟုတ်ကလားဒီအစွမ်းသားနဲ့မှာနိဗ္ဗာန်ဆိုတာဘာခေါ်တာတော့ဟင်မနေ့ကပြောခဲ့တယ်ထင်တယ်ဝါနာတော့တဏှာယနိခန္တတာနိဗ္ဗာနာတိပါဟုတ်တိဆိုဒီလူချင်းတဲ့နေရာလေးကလွတ်မြောက်သွားတာလေနိဗ္ဗာန်ဟင်လူချင်းတဲ့စိတ်ကလေးကလွတ်မြောက်သွားဟင်လူချင်းတာလေးကလွတ်မြောက်သွားဟုတ်ကလားဟင်တို့တခါညာသူအဲစိတ်တန်ရှိရလား ရှိဘူးနော်ဘာဖြစ်လာတော့စိတ်ကလေးကသူကြည်နေအေးများတဲ့ဟာတွေဟောလိုချင်တာတွေကလာမကဘူးလားလာကတော့မှဘာဖြစ်တော့လိုချင်တဲ့စိတ်ဟင်လိုချင်တာနဲ့စိတ်နဲ့လာပေါက်လာတယ်ဟင်တခါမလိုချင်တာတွေကလာကတော့မလိုချင်တဲ့စိတ်ပါလားဩဟုတ်ကလားဟင်လိုချင်တာတွေနဲ့စိတ်နဲ့ကိုဒီနေရာမှာခွာပြည့်တော့လိုချင်တာမကန့်ကြီးအောင်ဟုတ်ကလားနိဗ္ဗာန်ဆိုတာအဲလိုချင်တဲ့တဏှာလေးကလွတ်မြောက်တယ်လိုချင်တာမရှိရင်မလိုချင်တာဆိုတာရှိပါဦးမလားမရှိပါဘူးဟင် လိုချင်တာရှိလို့မလိုချင်တာရှိတာအဖြူရှိလို့မဲပေါ်တာဟင်ဟုတ်ပါမလားဟုတ်ပါလိုချင်တာဆိုတာကိုလက်ခံထားလို့မလိုချင်ဘူးဆိုတာဟိုဘက်မှာပေါ်နေတာဒီလိုချင်တယ်ဆိုတဲ့ဟာကိုပယ်တတ်လိုက်လို့ရှိရင်မလိုချင်ဘူးဆိုတာရှိပါမလားရှိတော့ဘူးအဲ့တော့တို့ဘာတော့ထုံမုံနဲ့မြေပြူရောရင်ဘာဖြစ်မလို့ဘာတွေ့ရောထင်ရှားပါမလားမထင်ရှားပါဘူးထင်ရှားဘူးဟုတ်ကလားအဖြူဖြူကြည့်မယ်ဘာဘာဖောက်ပြန်တရားရှိရောဟင်မြေတွေပုံနဲ့ချက်ခိုးရောတော့ဟော ပြပါဗျာဘာတင်ရလို့ဟုတ်ကလားအကယ်၍ထုံးပုံနဲ့ခုနကမီးတွေးလေးနည်းနည်းသွားထည့်ခနဲ့နေလို့မဲကနေဒီအဖြူရှိတော့မဲပေါ့လိုချင်တာရှိတော့မလိုချင်တာသွားပေါ်နေဟုတ်ကလားအဖြူရှိတော့မဲပေါ်နေတာဟုတ်ကလားအကယ်၍ဒီအဖြူဆိုတာကိုလက်မခံထားလို့ရှိရင်အမဲရှိပါဦးမရှိပါဘူးရှိဘူးဟုတ်ကလားဟင် အဲ့တော့ပယ်တတ်ရမှာတို့ကခုနကဒိဋ္ဌိတဏှာကိုပယ်တတ်တဲ့နေရာမှာလည်းအရေးကြီးတာတဏှာထင်တယ်လိုချင်တာလေးဟုတ်ကလားနိဗ္ဗာန်ဆိုတာအဲ့လိုချင်တဲ့အလေးကလွန်မြောက်သွားရင်နိဗ္ဗာန်ပဲဟုတ်ကလားဟင်လိုချင်တာနဲ့ရတာတခြားသေးနော်ဟင်ရတာကတော့သူရချင်တာရမှာပဲလိုမလိုချင်ရဘူးဟုတ်ကလားဒုက္ခပေးတာလိုချင်တာကဒုက္ခပေးတာလားရတာကဒုက္ခပေးတာလားလိုချင်တာကဒုက္ခပေးတာပါဟုတ်ပါမလားဟုတ်ပါဟင်ဟင်ရတာကတော့သူသူ့နေရာသူ့ထဲတယောက်ရမှာပဲဟင် လိုချင်တာကဒုက္ခပေးတာတင်လေလိုချင်လို့ရှိရင်အဲ့ဒီမှာအဲတထဝင်းလာလို့ရှိရင်ငါပြည့်ပြီဆိုတဲ့ငါဆွဲပေါ်မလာဘူးလားဟင်ဟင်ငါအောင်ဆိုတာလေပေါ်လာမယ်နော်အတ္တဒိဋ္ဌိအဲ့ဒီကြမှာငါပြည့်ပြီဆိုတာပေါ်လာတာအဲ့တော့ဒုဒကာဓမ္မကြီးများပြောပြီးပြောထားကြည့်ပါတယ်အဲသားပံရောစဉ်ကြောင့်ပြောဘူးလားအဲဒီသားလေးပံရောစဉ်ကြောင့်ဟင်ဒီမယားပံရောစဉ်ကြောင့်ဒီအိမ်ပံရောစဉ်ကြောင့်ဒီလိုပြောဘူးလားပြောပါပါလူကျင်လာလေးထင်တယ် တန်ရောစဉ်ဆိုတာဒီသားလေးပေါ်လိုချင်လို့ထင်တယ်ဟင်မယားလေးပေါ်လိုချင်လို့လားဟုတ်ကလားတန်လိုချင်တဲ့တဏှာမဟုတ်လားဟင်ငါသားဆိုတာလေးကြောင့်ထင်တယ်အဲ့တော့သားမှန်ရောစဉ်သားကြောင့်ဖြစ်တဲ့သောကသားပေါ်မှာတန်ရောစဉ်တရားကိုရှိရင်ဟင်နောက်ကသောကဟောတရားကိုပါဟင်မယားပေါ်မှာတရားကိုသားရောစဉ်ရှိရင်ဟော တာဝန်ရှင်လည်းကြာဘူးပါအေးမိသွေးပေါ့အဲထုံမုံမမိသွေးကတော့ရောလိုက်မခင်နဲ့အဖြူနောက်ကအမေကတော့လိုက်မခင်နဲ့ဟမ်ဟုတ်ကလားဟမ်ဟမ်အိမ်ပေါ်မှာတန်ရောတင်လူချင်းနဲ့တဏှာတရားသားရှိရင်ဟောနောက်ကအပူဖြစ်တဲ့မိသွေးကဟောအရှူရှိရင်မဲပေါ်မှာပဲနော်တောင်းတမှုနဲ့ကြောင်းကြမှုဟုတ်ကလားအဲ့တော့တို့တရားဓမ္မညာပြောတယ်သားကပူတယ်သားကပူတယ်ဆိုတာဟုတ်ကလားဟင် သားကြောင့်ဘူးတယ်လို့ဒီလိုလဲပြောတယ်ဟုတ်ကလားဒီပစ္စည်းတွေကြောင့်ဘူးတယ်လို့ဒီလိုလဲပြောတယ်ပြောဘူးလားဒီမယားကြောင့်ဘူးတယ်ဒီလိုလဲပြောတယ်ဟင်သားကြောင့်ဘူးတယ်ဆိုလို့ရှိရင်တို့တခြားတိုင်းပြည်ဖြစ်တဲ့အမေရိကန်တို့ဟင်အင်္ဂလန်တို့ဒါတွေအပြင်ဆိုဖီးယားတို့ဒီတိုင်းပြည်ကြီးတွေမှာလည်းပဲမိဘနှစ်ပါးကမွေးဖွားတဲ့ယောက်ျားလေးမှန်သမျှဘယ်လိုခေါ်မလို့ သားပဲသားလို့ခေါ်မလားသမီးလို့ခေါ်မလားသားလို့သားလို့ခေါ်တာနော်ဟုတ်ကလားအဲ့ဒီမိဘနှစ်ပါးကမွေးဖွားတဲ့မိန်းကလေးဆိုရင်ဘယ်လိုခေါ်တော့သမီးလို့အဲ့တော့ဒုဒကာကြီးများအဲ့ဒီအမေရိကန်ပြည်မှာရှိတဲ့သားတွေကိုပူသလားမပူပါဘူးသမီးတွေကပူသလားမပူပါဘူးအဲဆိုဗီယက်တို့အင်္ဂလန်တို့မှာရှိတဲ့သားတွေကပူသလားမပူပါဘူးအဲသမီးတွေကပူသလားမပူပါဘူးအဲအမေရိကန်တို့ဆိုဗီယက်တို့အင်္ဂလန်တို့မှာရှိတဲ့အိမ်ကြီးများမီးလောင်နေကြရင်ဟောပူသလားမပူပါဘူးအဲဟင် အဲ့တော့သားကပူတယ်ဟင်ဟင်မယားကပူတယ်သမီးကပူတယ်အိမ်ကပူတယ်ဆိုတာဟုတ်သလားဟုတ်ပါဘူးသားကပူတယ်ဆိုဘူမာတွေနဲ့သားကပဲပူပါတော့လားဟင်ပူရတယ်သမီးကမဟုတ်လားပူပါတော့လားပူသလားပူပါဘူးခုပါပူတော့ခန္ဓာငါပါ ဟင်ဒီသားပေါ်မှာချစ်တဲ့တဏှာမပါဘူးလားပါပါသားပေါ်မှာချစ်တဲ့တဏှာကြောင့်ငါသားဆိုတဲ့ဩဒိဋ္ဌိမပါလာဘူးလားပါပါဒီတဏှာဒိဋ္ဌိနှစ်ခုကြောင့်အဲ့ဒီမှာငါသားဆိုတဲ့ငါသားဆွဲတာပူတာတင်တယ်ပါပါတော့သူဟာသူနေတာပဲတင်တယ်အခုထိုင်းမလားခိုင်းပါဟင်ကိုယ်အိမ်မှာရှိတဲ့သားကြမှာငါသားငါသားဆိုပူတာတင်တယ်အဲ့တော့သားကိုပူတာလားငါသားကိုပူတာလားငါသားကိုငါ ဟုတ်ကလားအင်းသားသားကြောင့်မူတယ်ဆိုဟုတ်ကလားဒီလိုဆိုဟုတ်ပါဘူးသားကြောင့်မူတယ်ဆိုအကုန်မူလေဟင်မိဘနမကမွေးတာလေးမှန်သမျှအဲယောက်ျားလေးမှန်သမျှသားကြီးတယ်မဟုတ်လားအဲ့တော့သားကိုပူတာလားငါသားကိုပူတာလားငါသားကိုအေးလေငါသားပွဲကြောင့်ပူတဲ့ဥစ္စာပဲဟင်ဒါသားကြောင့်ပူတာဟုတ်ကလားဟင်ဟုတ်ကလားဟုတ်ပါဘူးမဟုတ်ဘူးနော်ငါသားသွဲအဲ့ဒီတဏှာဆိုတဲ့ဒီအစွဲကိုပယ်ရဒါလူချင်းစွဲတာမဟုတ်လား မှန်ပါလိုချင်လို့ဒုက္ခရောက်တာကိုယ်အိမ်ရောက်တဲ့သားကိုယ်သားပါပဲမဆွဲတဲ့သားဆွဲတဲ့သားပဲမဟုတ်လားမှန်ပါကိုယ်အိမ်ရောက်တဲ့သမီးကဟောဟောသမီးပါမဆွဲတဲ့သမီးဆွဲတဲ့သမီးပါပဲကိုယ်အိမ်ရောက်တဲ့သမီးကဟောကိုယ်သမီးပါကိုယ်သမီးပါပဲမဆွဲတဲ့သမီးဆွဲတဲ့သမီးပါပဲဟင်မှန်ပါဟုတ်ကလားဘသူကများလာပြီးတော့အဲတရားထိုင်ပြီးတော့များတခါရောလူချက်တောင်းနေကြတယ်မတောင်းပါဘူးမတောင်းပါဘူးအဲ့တော့ဒီအဆွဲဒီကိုဒုက္ခပေးနေတာမဟုတ်လားမှန်ပါဟင်ဒါတဏှာမဟုတ်လားမှန်ပါဟင်ဒီသားဘောကိုလူကျင်တဲ့တဏှာကြောင့်ဟုတ်ကလား တိသားဘုံပါလို့ကျွန်တော်အမျော်လေးကြောင့်တို့ကြီးရင်ကြောတော့နောက်ခံလေးဟင်ပန်းကိုချစ်တာလားငါ့ကိုငါချစ်တာလားစဉ်းစားပါဟင်မိမိကိုမိချစ်တာလားဟုတ်ကလားဟင်တန်းချစ်လို့ဆိုတာဟုတ်ကလားလိုက်ွယ်သားအဲ့ဒီနေရာမှာငါကောင်ဆိုတဲ့အတ္တဒိဋ္ဌိမိမိကိုခြေခံတယ်ထင်တယ်ဟင်ဟုတ်ကလားဟင်ငါသားလေးဆိုတာဘာချစ်အမျော်ရှိလို့ထင်တယ်ကြည်လာရင်ငါသားလေးအားကိုးရမှာကြောတော့နောက်ခံဟင်ငါအတွက်ထင်တယ် အန္တဒိဋ္ဌိကြောင့်ထင်တယ်ဒီငါသားဆိုတဲ့ပုံမှာဖြစ်နေတဲ့တဏှာဒီဟင်ငါအတ္တဆိုတဲ့ငါအတွက်ကိုဖြစ်နေတာထင်တယ်ဟင်ကြောတော့နောက်ခံတယ်လေဟုတ်ကလားကြည်လာရင်ဒီသားလေးတွေအာကိုရမှာကိုမင်းမဆွမ်းဖြစ်ရင်ဒီသားလေးတွေအာကိုမနဲ့ဒီလိုမဟုတ်ဘူးလားဟင်ဟင်ဘာသာကြောတော့နောက်ခံရှိမှနဲ့ဒီလိုဆိုပြီးတော့အမျော်နဲ့မို့တခါကြီးတို့ချစ်တာပါဟင်ငါသားမို့ချစ်တာကဟုတ်ကလား ဟုတ်တော့ဟဲ့ဒီတဏှာရောပဲဟာလာတော့အတ္တဆိုတဲ့မိမိဒီငါကောင်ဆိုတဲ့အတ္တဒိဋ္ဌိကစပြီးတော့ခြေခံလာတယ်ထင်တယ်ဟုတ်ကလားငါအတွက်ချစ်တာနော်သားအတွက်ချစ်တာလားငါအတွက်ချစ်တာလားအမျော်ရှိလို့ဟုတ်ကလားသားကိုချစ်တယ်ဆိုရင်ထမေးအောင်မယ်ကျွတ်တို့ကဟင်ခန္ဓာကိုယ်ကနေတခါလို့သားတော့တဲ့ဟိုမှာမဲ့အသားဓာတ်ပါတဲ့ဟာတွေမှာဒီအသားတွေကအသွေးတွေမကြက်လို့လေ ဟုတ်ကလားအဲခုနကသွေးမကူနဲ့အသားမျိုးကိုစားမိတဲ့ကာလမှာအဲ့ဒီအသွေးနဲ့မိမိသွေးနဲ့သွေးနှစ်ခုပေါင်းပတ်တဲ့ကာလမှာတန်ကောင်ဒုက္ခနဲ့ပေါ်ဘူးလားပေါ်ပါဘူးဟင်မိမိအဲ့ဒီအသွေးနဲ့မိမိသွေးနဲ့ခုနကပေါင်းနေဆက်ဆံလိုက်တဲ့ကောင်မှာအည်ပြားမှာလာပြီးအဲ့ဒီသွေးနှစ်ခုပေါင်းစုံလို့လို့ရှင်တန်းနေမပေါ်ဘူးလားကိုမှာတန်းနေလေခေါင်းမှာကျတော့ခေါင်းတန်းနေလေမပေါ်ဘူးလားအင်းအဲ့ဒီကိုတန်းလေးဟာတကာကြီးတို့သွေးနဲ့ခုနကအသားဓာတ်ကပါတဲ့သွေးနဲ့သူတို့နှစ်ခုပေါင်းလို့ဖြစ်တာ ဟင်အဲ့တော့တန်လေးများတခါကြီးတို့အဲကိုကူကနေတော့တခါကြီးတော့မွေးထုတ်တာတင်တယ်ဟင်ဘသူကမွေးတာတော့တခါကြီးတို့ကိုတွေကထွက်လာတော့ဘသူကမွေးတော့ဟင်တခါကြီးတို့မွေးတာတင်တယ်အင်းအဲ့ဒါလေးကမွေးတဲ့ကာလကြောင့်အဲကို့အမေမို့ကိုသူကနေတခါတည်းသွေးသုပ်ပြီးတော့နိုးမစိုးဘူးလားချစ်သလားချစ်ပါဘာလို့ပြည့်တော့ဟိုသားလေးဟာလို့သူတို့အဲကြောတာပြီးတော့များနှုတ်တိုက်သလားမတိုက်ပါဘူးဘယ်လိုလုပ်တော့တာမလိုက်ပါဘူးဟင်ဘာဖြစ်လို့လို့ဟဲ့တခါကြီးတို့သားမဟုတ်လား ဟင်ဘုသူသားတော့လားဘုသူကမွေးတာတော့ကိုဟာကတခိုင်းတို့မွေးတာလားတခိုင်းတို့ဇနီးကမွေးတာလားအေးကိုဟာကတဝန်းခွဲသားဟင်တခိုင်းတို့သားဟုတ်ကလားဘုသူသားတော့ဒကမာကြီးလားအဲ့တော့တခိုင်းတို့ကိုယ်တိုင်မွေးတာဟုတ်ကလားအဲ့ဒါတဝန်းခွဲခုဒီတန်းကရောဘုသူကမွေးတော့ကိုလိုက်တာမလားဒါကအရင်မဟုတ်ဘူးလားဘုသူ့လူချက် တော့မဖြစ်ပါဘူးဟုတ်ကလားဟင်ဟင်ကျွတ်တာပြီးတော့များကြီးမှလုံးတိုက်ဘူးလားဟင်ဟင်တာနေလားလာရင်လေတိုက်ကြလားအင်းငါသားလေးကအင်းလို့ဆိုကြားတယ်ဟဲ့သူလည်းကြီးအောင်ဟဲ့ဆိုကြာနာနာတော့မသိဘူးလားဟင်ဟင်အပန်းကောင်တုတ်ကောင်နေများတခါမွေးဖွာချလိုက်တဲ့ခါလာကြဟာငါသားတွေဘလုံးမထွေးနဲ့ကြာသွားပြီတို့ကြာနာနာရေခိပြီးတခါတည်းအဟီးလေးနဲ့ဗားလေးနဲ့တခါတည်းကြာနာနာမွေးထားတာဟင်ပန်းကောင်တုတ်ကောင်နေလေမဖြစ်လို့တော့ ကိုပဲဝန်ဖိုက်နဲ့လွယ်ပြီးအဲ့ဒါမွေးရတာမဟုတ်လားအဲ့ဒါအရင်လားတုံးဝန်းခွဲလားအရင်လားဟိုတခိုင်းတို့ကုသားသားဆိုတာကောတခိုင်းတို့ကိုယ်တိုင်မွေးတာလားဟုတ်ပါဘူးဘသူကမွေးတာလဲအဲ့တော့အဲ့ဒါအရင်လားတုံးဝန်းခွဲလားဟင်ဘသူကိုချဲတော့အရင်နဲ့တုံးဝန်းခွဲတုံးဝန်းခွဲကိုချဲပါပြတော့တော့ဘုရားအရင်ချီလာမှာပေါ့ပဲနဲ့ဗျာဟင်ဟင်ဟင်ဟင်အရင်ကိုချီရမှာပေါ့ဘယ်နဲ့တုံးဝန်းခွဲချီရတော့ဟင်တန်းကအတော့မှမဝင်တာဘူး ကြင့်ညောစရာရှိလားမရှိပါဘူးဒီပန်းလေးဝေးထားတဲ့အတွက်ငါကြည်လာလို့ရှိရင်သူ့ကြောတော့နောက်ခံရှိမယ်လို့တခါတို့အတ္တသိပါသလားမပါပါဘူးသူ့အသုံးမှမကြမှန်ပါပါကိုသားမှုဆွဲတာလည်းမဟုတ်ဘူးငါအတွက်ဆွဲတာအတ္တဒိဋ္ဌိကြောင့်ဟင်ဟုတ်တယ်ထင်တယ်ဟုတ်ပါလားသာဝချစ်တာလားငါအတွက်ချစ်နေတာလားငါအတွက်ဒီအတ္တဒိဋ္ဌိကြောင့်ပဲဟင်ဒီငါကောင်နဲ့ဒီငါကောင်ကိုခြေပြုမှငါသားဆိုတဲ့တဏှာပေါ်လာတယ်နဲ့ဒီဒိဋ္ဌိနဲ့တဏှာပတ်ဖို့ရလေဟုတ်ကဲ့လားဟင် ဟမ်အဲ့တော့သားချစ်တယ်ဆိုတာကဟုတ်ကလားဟုတ်ပါဘူးဟင်သားချစ်တယ်ဆိုလို့ရှိရင်အမေရိကန်အင်္ဂလန်ကမိဘနှစ်ပါးမွေးတဲ့ယောက်ျားလေးတွေတာမဟုတ်ဘူးဒါလည်းတခါလို့သိလို့ရခဲ့ပြီအဲ့တော့ဘာလို့သားချစ်တာဟုတ်ရင်ဘသူချစ်တယ်ဆိုတော့ငါသားဟင်ငါကမွေးတဲ့သားမို့ငါသားမို့ချစ်တယ်တခါလို့ဒုတိယမိကုံကိုတခါလို့ဖြေလိုက်မယ်ငါသားမို့ချစ်တာမှန်လို့ရှိရင်ကိုယ်ခန္ဓာကိုယ်ကထွက်တဲ့သားနေတန်ကောင်တုတ်ကောင်လေးချစ်ပါလားတတိယမိကုံလာလိမ့်မယ်ဘာလို့မချစ်တော့အမျော်မှမရှိဘူးဟင် ကြည်လာရင်ငါကြောတော့နောက်ခံရဖို့ငါအားကိုးဖို့ဆိုတဲ့အမျော်မရှိတော့ချစ်တော့ဟင်ဟင်ဟုတ်ကလားဟင်အဲ့တော့သားကိုချစ်တာလားအတ္တဒိဋ္ဌိငါသွဲကြောင့်ငါအတွက်ကြောင့်ချစ်တာလားအေးငါကိုငါချစ်နေတာနော်ငါကမွေးတဲ့ငါသားမို့ဆိုတဲ့ငါတလုံးမောငါတလုံးတင်ပြီးချစ်နာတယ်ဟင်သားကိုချစ်တာလားငါမွေးတဲ့ငါသားဆိုတော့ငါတလုံးမောတလုံးတင်ပြီးချစ်နေတာလားတလုံးမောတလုံးမေအေးငါဆိုတာလဲခံတိုင်းငါသားဆိုတာဟိုမှာဟင် ငါတလုံးတော့တလုံးတင်ချစ်တာတင်တယ်ဟမ်ဒီကနေ့ငါရင်းခံတိုင်းဟိုမှာငါမရဆိုငါတလုံးတော့တလုံးတင်ချစ်တာတင်တယ်ဟမ်အေးဒါကြောင့်ချစ်တာအဲ့ဒါငါကောင်ဆိုတဲ့အတ္တဒိဋ္ဌိဒါကြောင့်ပဲဟုတ်ကလားအဲ့တော့နိဗ္ဗာန်ကိုသွားခြင်းတဲ့ပုဂ္ဂိုလ်ဒီဒီငါကောင်လည်းပြောက်ရမယ်ငါကောင်ကိုဝေးဖွားနိုင်တဲ့တဏှာကလည်းကိုယ့်ကိုယ်ကိုလိုချင်လို့ဟုတ်ကလားဒီဘဝကိုလိုချင်လို့ဖြစ်တဲ့တဏှာတဏှာကြောင့်ငါကောင်ပေါ်လာငါကောင်ကြောင့်တဏှာပေါ်လာ ဟုတ်ကလားငါကောင်ဆိုတဲ့အတ္တဒိဋ္ဌိကြောင့်ဒီလိုချင်တဲ့တဏှာပေါ်တာဒီလိုချင်တဲ့တဏှာကြောင့်လည်းငါကောင်ဆိုတဲ့ဒီအတ္တအဲကိုကြီးပေါ်လာတာဟုတ်ကလားအဲ့တော့နိဗ္ဗာန်ကိုသွားလို့တဲ့ပုဂ္ဂိုလ်ဒီတဏှာရင်တရဟုတ်ကလားသဘောပေါက်လားဗျအဲ့တော့ဒီတဏှာမိမိစိတ်ကတဏှာလေးလွတ်သွားလို့ရှိရင်ဟုတ်ကလားဘာတွေ့တွေ့တွေ့တာပေါ်မှာမလိုချင်တော့လို့ရှိရင်အာယုံ၅ပါးပေါ်လေယူမာယုံနဲ့တွေ့လို့လဲယူပတဏှာပေါ်မှာ तू မလိုချင်တော့ဟုတ်ကလား တဏှာနဲ့တွေ့တဲ့တတတဏှာပုံမှာဟုတ်ကလားအနာသုခနာတဏှာပုံမှာဟုတ်လားယာတတဏှာဖုထာဘတဏှာဘဝတဏှာဟုတ်ကလားဟင်ဖုထာဘတဏှာဓမ္မတဏှာဟုတ်ကလားဟင်ပြီးတော့တရားမတကာကွဲတဲ့တာမတဏှာဘဝတဏှာဟုတ်ကလားဟင်အဲ့ဒီဟာကိုလူကျင်တဲ့ဟာလေးတွေကိုကလုံမြောက်သွားတာကိုနိဗ္ဗာန်လို့ခေါ်တာဟင်ဟုတ်ကလားအဲ့တော့နိဗ္ဗာန်သွားတာကိုတို့အရဟတမက်ကိုရတဲ့ယဟနာပုဂ္ဂိုလ်များအဲ့ဒါနိဗ္ဗာန်ဘုရားများလေ ပိဋိကဗုဒ္ဓရဲ့ဖရာရဲ့ယဟန္တာရဲ့သူတို့ဒီလိမ့်ပါမယ်ဟုတ်ကလားသူတို့မှာခုနလိုချင်တဲ့စိတ်ရှိသေးလားရှိတော့ပါသူတို့မှာစိတ်နဲ့လိုချင်တာလေးနဲ့တွဲမိသေးလားဒီလိုချင်တဲ့တဲကနေပြီးတော့စိတ်ကလေးကိုခွာထုတ်ပြလိုက်တာလိုချင်တဲ့တဲကနေနိဗ္ဗာန်ကိုစိတ်ကလေးကလွတ်မြောက်သွားတာမဟုတ်လားဟင်ဝါနာတော့တဏှာရနိခန္ဓာတာနိဗ္ဗာန်တိပါဝတတိဟင်ဟုတ်ကလားဒီတဏှာဆိုတဲ့လိုချင်တဲ့တဲကနေလွတ်မြောက်သွားတဲ့စိတ်ကလေးနိဗ္ဗာန်ဆိုတော့ ဖရာရှင်နဲ့ပိသိကဗုဒ္ဓယဟန္တာဒီသုံးမျိုးဒီအဲ့ဒါနိဗ္ဗာန်ဟုတ်ခလားနိဗ္ဗာန်သူတို့သုံးမျိုးသိသွားတဲ့ကာလကြတော့မှပြိနိဗ္ဗာန်ဟုတ်ကလားဒါနိဗ္ဗာန်เนาะဟိုကပြိနိဗ္ဗာန်เนาะဟုတ်ကလားသူတို့ယုံနာနှစ်ပါးပြတဲသွားလို့သိသွားတဲ့ဟိုဘက်ကြတော့မှခုနကသာဝရမရဏရောက်တဲ့ကာလကြမှာပြိနိဗ္ဗာန်နိဗ္ဗာန်ဆိုတာခုနကတဏှာကလွတ်မြောက်သွားရင်ဒါနိဗ္ဗာန်မဟုတ်လားသဘောပေါက်ပလားအေးအဲ့ဒီတဏှာကလွတ်အောင်လုပ်ရမှာဟင် ဟုတ်ကလားဗျာအဲ့တော့နိဗ္ဗာန်ဆိုတာသဘောပေါက်ဗလားပေါက်ပါပါဘာမှမလိုချင်တာနိဗ္ဗာန်ဟုတ်ကလားမလိုချင်နဲ့လိုချင်နေသည်မမလိုချင်တာတွေရမယ်မလိုချင်ဘာမှလိုချင်တာအကုန်ရမယ်ဘာမှမလိုချင်တဲ့နေ့အာလုံးအဲမလိုချင်အောင်ပြည့်ပြည့်စုံတဲ့နေ့ အဲငွေလေးတစ်သိန်းရမှာတော့ကားလေးလည်းရှိမှတော်မယ်ထင်တယ်လိုချင်ဘူးလားအဲကားရှိမှတော့ဒီကားလေးလုံခြုံအောင်ခြံဝင်းလေးနဲ့တိုက်လဲပဲနဲ့တော့အဲနိဗ္ဗာန်နိဗ္ဗာန်သွားမယ်ပုဂ္ဂိုလ်များပဲနဲ့တော့ဟမ်သုံးခုမေးတယ်သုံးခုလုံးကိုရင်မလိုချင်ဘူးလားလိုချင်တာလားဟင်ဘယ်နဲ့တော့နိဗ္ဗာန်နိဗ္ဗာန်ဝေးဗလားဝေးနေပါဟင်ဟင်ဟင်နိဗ္ဗာန်ကမလိုချင်မှနော်ရတာနဲ့မလိုချင်တာနဲ့ရတာတခြားစီပဲမို့လား ဟင်ဘုရားရှင်ကမလိုချင်လို့အကုန်လုံးကိုပဲတပြစ်တယ်သို့တော့သူ့เจ้าတော်ကြီးကိုအနာတွင်ထောက်တာတာဂရေ60တွေ့ကြီးအခုခေတ်ဝင်တဲ့ဂရေ60လေးတွေ့တော်လေဟင်ဒါအနာတွင်ဦးတွေကလူတာလေလိုချင်လို့ရတာလားမလိုချင်လို့ရတာလားလိုချင်လို့ရတာပါလောကီစီဝါတွေတခြားလည်းတွေ့ကြည့်တော့ဗျာဟင်အဲ့တော့လိုချင်တာနဲ့ရတာတခြားသေးဘူးလားကျွတ်တို့ကရတာကိုမယူဖို့ပြောနာမလို့မလိုချင်ဖို့ပြောနေတာဟင် လူချင်းရင်ဆွဲလာမယ်ဆွဲလာရင်ဘဝရမယ်ဒါကိုလက်ညှိုးထိုးနေတာနော်မယူရဘူးပြောတာဟုတ်ကလားမပြောပါဘူးဟင်မလူချင်းရဘူးပြောတာ မလူချင်းတာနဲ့ရတာတခြားပြီဟုတ်ကလားလူချင်းရင်ဆွဲလာမယ်ဆွဲလာရင်ဘဝရမယ်ဟုတ်ကလားလူချင်းရင်ဆွဲလာမယ်ဆွဲလာရင်အဲ့ဒီရုံညံ့တဲ့ဘဝကိုသွားရမယ်အထက်တောင်းလည်းမနိုင်ဘူးကြားတဲ့ဘဝတော့ဟုတ်လားဗျအေးအဲ့ဒီဟာလေးကိုမလူချင်းအောင်လို့ဘာဖြစ်လို့လူချင်းလို့ငါကောင်ဆိုတဲ့အတ္တသိလွန်ကဲလို့ဟုတ်လားအဓိကအတ္တသိ ဒီအတ္တလေးရှိတဲ့အတွက်ငါကူငါချမ်းသာဖို့ရာအတွက်အခုအချွေရဖြစ်တဲ့သားတွေသမီးတွေမယားတွေဒါတွေဖန်ဆင်းတာထင်တယ်ငါချမ်းသာခြင်းတော့ငါအတွက်ဖန်ဆင်းတာဟုတ်ကလားဒီသားတွေသမီးတွေချမ်းရနေရောက်တော့သူတို့ကိုသုံးဖို့ဆွဲဖို့ငွေတွေကြီးတွေဒါတွေမရှာဘူးလားဒီတဏှာတွေဘယ်ကလာတော့အတ္တကောင်ကြောင့်လိုချင်တဲ့အတ္တပိတ်ကြောင့်ဟုတ်ကလားအဲ့တော့လိုချင်တဲ့အတ္တပိတ်နဲ့တဏှာကိုတတ်ဖို့ရာအတွက်ပါရမီဆိုပြီးတော့တို့ဒီမလိုချင်တဲ့ဟာလေးကိုညာလေးကိုဖြစ်ကြရမှာနော်ဟုတ်ကလား မလိုချင်တဲ့စိတ်ကလေးကြီးထွားလာအောင်ဖြစ်ကျင်တာကိုပါရမီလို့ခေါ်တယ်ပါရမီဆိုတာပါဠိလိုပြောတာဗမာလိုဖြစ်ကျင်တာဘာကိုဖြစ်ကျင်ရမှာတော့မလိုချင်တဲ့ညာလေးရင့်တန်လာအောင်လို့သဘောပေါက်လားပါရမီဆိုတာဘာကိုခေါ်တာတော့မလိုချင်တဲ့ညာလေးရင့်တန်လာအောင်လို့ဟင်မလိုချင်တဲ့ညာလေးရင့်တန်လာမှမလိုချင်သေးအားကြည့်လာပြီဟိုမလိုချင်ရနိဗ္ဗာန်ကိုရောက်မှာမို့လားဒါနိဗ္ဗာန်ကိုသွားသွားမဲ့လမ်းရဲ့အဲလမ်းမှန်လမ်းတဲ့ပဲမို့လားဟင် အဲ့ဒါကိုပါရမီလို့ခေါ်တယ်ဟုတ်လားဗျာအဲ့တော့မလိုချင်တဲ့ညာလေးရှင်းတာအောင်မလိုချင်တဲ့ညာလေးရှင်းတာအောင်ဘာလုပ်ရမလဲအရေးကြီးတာကတို့ကိုဒုက္ခပေးနေတာအခြားညာနေဒုက္ခပေးနေတယ်ဟင်မိမိမှာရွှေတွေငွေတွေကြောက်တံပရမညာတွေပစ္စည်းချမ်းသာတဲ့ပုဂ္ဂိုလ်များသိပဲလို့နေမလို့ စိတ်ကမြင့်မလာဘူးလားမြင့်လာပါဗျာဟင်ဒီတိချမ်းလာတဲ့ပစ္စည်းအချွေရံကိုကြည့်ပြီးတော့အဲ့ဒီပေါ်မှာလိုချင်တဲ့တဏှာရှိရင်မာနတက်မလာဘူးလားငါမငါပါဟင်ဖြစ်ဘူးလားဗျာဟင်အဲ့ဒီကြောင့်အတ္တသိကိုကြီးထွားမလာဘူးလားတဏှာမာနဒိဋ္ဌိဆိုပပိသတိကတာတာတင်နဲ့ဟုတ်ကလားစီပီးတာမိမိကိုပြောင်းနေတယ်တက်မဲ့ကတက်ရှိကိုမြောက်တာမို့လားဒီတက်မဲ့ရဲ့မြောက်ကားမှုကြောင့်တက်ရှိပြီးမာန်တက်ပြီးတော့အဲ့ဒီနေရာမှာငါငါဆိုတဲ့အတ္တပေါ်လာတာတင်တယ်ဟင်တဏမာနဒိဋ္ဌိကဟင်မာန ငါဆိုတာအဲဒါမာနရဲ့သကလုံးဟုတ်ကလားအဲငါပြည့်ပြီးဆိုတာတဏှာရဲ့သကလုံးဟုတ်ကလားလိုချင်လို့ငါပြည့်ပြီးပြောနာမို့လားဟင်မလိုချင်ရင်ငါပြည့်ပြီးမဟုတ်တော့ဗျာပစ္စည်းတစ်ခုထဲမှာတောင်းတော့လိုချင်ရင်ငါပြည့်ပြီးဆိုတာသွားပြီးတော့ဟိုသူများဆိုင်ပေါ်ရှိနေတာတွေသွားအဲကြည့်တဲ့ကာလဟောလိုချင်ရင်ဝဲမလာဘူးလားဝဲလာကိုယ့်တဲ့ချက်ရောက်တော့ဘာပြောတော့ငါပြည့်ပြီးပြောပါငါပြည့်ပြီးတကယ်ဟုတ်ကလားဟုတ်ပါပါဟင်ပစ္စည်းတစ်ခုစီကြည့်တခါတို့မနေ့ကပြောခဲ့တဲ့အတိုင်းမိကြီးတစ်လုံးစီကြည့်မိကြီးကလေးတစ်လုံးလိုချင်တော့ သူ့ဟာသူထိုင်ပေါ်နေတာကိုဝဲမလာဘူးလားဝဲလာတော့မလိုချင်ဘူးလားလိုချင်လို့ဝဲလာတာအဲ့ကြမှာငါပစ္စည်းတော့ပေါ်လာတာတင်ဟုတ်လားဗျာငါပစ္စည်းဟုတ်ကလားဟုတ်ပါဘူးဟင်ထိုင်ပေါ်ကပစ္စည်းတော့ဟုတ်ကလားဟုတ်ပါဘူးဟင်ကြည်လုံးလို့ချင်းဒီကြည်ဘယ်ကလာတာတော့ဟင်ခုနကတည်းကကြီးလုံးတဲ့ခုနကတည်းကမိကြီးဆက်ကပိုင်နေဟုတ်ကလားဟုတ်ပါဘူးဘယ်ကလာတော့စိတ်စိတ်ကြီးဟင်လိုချင်လို့နော်ဟုတ်ကလားငါပြည်စီငါပြည်စီအဲ့ဒီကြမှာငါပိုင်နေဒိဋ္ဌိဆိုတာလာတာမဟုတ်လားဟုတ်ကလား ဟင်အဲတဏမာနဒိဋ္ဌိတော့ဒီကနေသွားတာနော်ဟင်ငါငါပိုင်နေငါပြည်ပြီအဲ့တော့ဒီနေရာမှာဒီအချမ်းညာရောက်ဖြစ်နေတာပစ္စည်းဆင်းရဲတဲ့ပုဂ္ဂိုလ်ငွေကြီးမရှိတဲ့ပုဂ္ဂိုလ်များဆိုလို့ရှင်ဒီလိုမှန်တတ်သလားတက်ပါဘယ်တော့ဖြစ်ဖြစ်မှန်ကျိုးနေပြီရဲ့ရှင်နဲ့ဟင်ဟုတ်ကလားအဲ့တော့ဒီပစ္စည်းတွေကြောင့်တို့ဒီမှန်နေတတ်နေတာဘာဖြစ်လို့တော့ ဒီပစ္စည်းတွေကိုငါပစ္စည်းလို့ထင်နေလို့ဟုတ်ကလားဝင်လာတော့လေလိုချင်တဲ့သိမ့်ပေါ်ဘူးလားလိုလိုချင်ချင်နဲ့အတာသိပြင်းထန်လာတွေမတရားယူတွေပဲထင်တယ်ဟင်မတရားယူတွေမတရားရလေးပဲဟုတ်ကလားဗျာအဲ့ဒီမှာငါပစ္စည်းတွေငါပစ္စည်းတွေနဲ့ဖြစ်တဲ့ကာလမှာဒီပစ္စည်းတွေပေါ်မှာငါပစ္စည်းဆိုပြီးတော့ပစ္စည်းတွေဝင်လာလေလေအဲ့ဒီမှာတမာကြီးတွေလေထင်တယ်လိုချင်စိတ်ဒီအားကြီးလေလေကိုလိုချင်တဲ့ပစ္စည်းများများရလေလေလိုချင်စိတ်ဒီကြီးလေလေထင်တယ် ဟုတ်ကလားအဲ့ဒီလူချင်းစိတ်တွေကြီးလာတဲ့ကာလကျတော့အဲအဲ့ဒီကြမှာမာနတက်လာမှထင်တယ်ဟင်အဲ့ဒီကြမှာခုနပြောတဲ့အဲဒိဋ္ဌိလည်းတက်လာလိမ့်မယ်ထင်တယ်အဲ့တော့ဒီပစ္စည်းတွေပေါ့ငါပစ္စည်းဟုတ်မဟုတ်ကိုသိရအောင်ရှင်းဥစွာပါရမီဆယ်ချက်မှာဒီငါကောင်နဲ့ငါပစ္စည်းဆိုတာကို မကန့်ညိအောင်လို့ဒါနပါရမီကို ရှင်းဥစွာ ပြုရတယ်အပြင်ပစ္စည်းထင်တယ်ဒါနပြုတာအပြင်ပစ္စည်းမဟုတ်လားဗျမိမိတို့ရွှေတွေငွေတွေကိုပဲဆွဲချမ်းစိတ်ကြပြီးဒါနပြုလာမဟုတ်လားဗျဟင်အချွေရံတွေကိုတတ်ပြနေတာထင်တယ် ဒီငါငါငါကောင်ဆိုတဲ့ဖြစ်နေတဲ့ဒီအစွဲကိုဘာလို့ကောင်သူ့ရဲ့လက်ချီတွေကိုဖြတ်တောက်တာထင်တယ်ဟုတ်ကလားဒီရွှေတွေငွေကြီးတွေကိုကြောင်းပြုတ်တော့ငါပြည်စီငါပြည်စီနဲ့မာနေတဲ့နေရာထင်တယ်ဟုတ်ကလားအဲ့တော့အဲ့ဒီလက်ချီတွေကိုအစွဲကင်းအောင်ပြည်စီထုံးဖြစ်တာမဟုတ်ဘူးငါပြည်စီဟုတ်မဟုတ်ကိုသိရအောင်လို့စမ်းကြည့်နေတာဟုတ်ကလားဒါနပါရမီကလေဟုတ်တယ်နော်ဟုတ်ပါမလားဗျဟုတ်ပါဘူးငါပြည်စီငါပြည်စီဟုတ်မဟုတ်ဟဲ့ဟုတ်ကလားဗျငါပြည်စီဆိုတာဟုတ်မဟုတ်ကိုတကယ်သိရအောင်လို့ ဒီဒါနပါရမီနဲ့ဒီမလိုချင်တဲ့ညာလေးချင်းတောင်အောင်သူစန့်ကြည့်နေတာဟင်ငါပစ္စည်းငါကောင်းဟုတ်ကလားဒီဟာကိုသိအောင်လို့ဒါနပါရမီကိုရှင်းဥစွာဖြစ်ကျင်းရတယ်ဟင်ဒါအပြင်မှာထင်တယ်အပြင်ပစ္စည်းနော်အဲကြောင့်ခုနပဲသင်္ကန်းတွေတူလိုက်ပြီးကြောင်းတွေတူလိုက်တဲ့သွမ်းသင်္ကန်းကြောင်းသေးလေးပါတော့ပစ္စည်းအပြင်မှာဆိုအပြင်မှာနဲ့ထိုက်တာနဲ့ပစ္စည်းတွေမတူဘူးလားဗျာတူပြီနော်အဲတူတဲ့ကာလကြလို့ရှိရင် မိမိတို့လူတိုင်းလူတိုင်းကိုယ်ပိုင်တဲ့ပြည်စည်းလေးကိုကိုယ့်လက်ထဲကလွတ်တော့မယ်ဆိုရင်ညာရှင်ပါတတိလေးအလွန်လိုအပ်ပါတယ်ဒါမှဒီတနာပြေမှာပေါ့ငါပြည်စည်းဆိုတဲ့ငါဘွဲလေးဒီကြမှာပြေမှာနော်တတ်ရမှာကငါပြည်စည်းဆိုတဲ့ငါဘွဲလေးနဲ့အဲလိုချင်တဲ့တနာလေးတတ်ရမှာမို့လားဒါနလည်းနဲ့ကနော်တတိထားနော်တို့တရားဓမ္မညာဒါနပြုနေကြတာနော် ဒါကိုသားကျွန်တော်ဒီဒီလူနေတာဒါကိုလူပြီးဒီဟာမသေးလို့ရှိရင်လူဟာကျွတ်နာပါမလားမနာဘူးနော်အေးဒီဟာကိုတက်ချင်လို့ဒီပါရမီပြုနေတာအဲ့တော့လူလိုက်တဲ့ကာလကိုယ့်လက်ထဲကကိုယ့်ပြည်စည်းကိုလက်လွတ်လိုက်တာနဲ့တပြိုင်နက်တည်းအဲ့ဒီနေရာတတိလေးနဲ့ကပ်ပြီးငါပြည်စည်းမဟုတ်တော့ဘူးလက်ကလွတ်လွတ်ကလေးတွန်ကျဲလိုက်ဟင်ဒီတတိလေးလေဒီညာလေးလေကျွတ်တို့သာဘွားတော့ကုသလာနေသာတော့ဒုက္ခတော့နာတာတော့ဝိသတတိဆိုတာ ကုသိုလ်ပြုရင်အိဋ္ဌဒုက္ခအနတ္တကိုဆင်ခြင်ပြီးမှပြုပါလို့ဆိုလိုတယ်သို့တော်အိဋ္ဌဒုက္ခအနတ္တကိုဒုဒကာဓမ္မကြီးများပိုင်းပိုင်းခြားခြားမြင်ရလားမမြင်သေးတဲ့ပုဂ္ဂိုလ်များတော့ခုနကတော့အလွယ်ကူဆုံးကတော့ငါပြည်စီမဟုတ်တော့ဘူးလွတ်လွတ်ဆုံးကျဲလိုက်ဟင်ဟုတ်ကလားဗျဆေးလေးဒီလိုလေးပဲပြီးပြီးဟင်ရေတစ်ခွက်ကိုပဲပြီးပြီးကိုယ်လက်ထက်ကကိုယ်ပိုင်နဲ့ထင်တဲ့ပြည်စီတွေကိုလွတ်လွတ်ဆုံးကျဲတာမှမများဒါနကြီးတယ်ပဲဟင်ခွေးကိုပဲကြွေးကြွေးဗျဟင်ဟုတ်ကလားဗျကိုယ်လက်ထက်က ကျေသီးလေးလွတ်မဲ့ကြိုင်မှန်းကြံနေဟောတတိလေးကပ်ပြီးတော့တတိပါရင်ညာမပါဘူးလားပါတယ်နော်ဟုတ်ကလားဟောငါပြည်ပြီးမဟုတ်တော့ဘူးဒီဟာလေးနဲ့အမြဲတမ်းတတိပေးပြီးမှလူကဟင်ဒီလိုလူလဲချင်းမြင်ပါဖြစ်သွားမှာတစ်ဖက်ကလည်းပဲဒီလိုငါပြည်ပြီးမဟုတ်တော့ဘူးဒါလေးနဲ့တူပါများလို့ဒီလိုတတိပေးပါများလာလို့ရှင်ကိုကိုကိုမေးလာလိမ့်မယ်ဟင်ငါပြည်ပြီးမဟုတ်ရင်ဘသူပြည်ပြီးလဲဆိုတာရဲ့ဟင်မေးမလာဘူးလားမေးလာဟင် ကိုကိုကိုကိုအဲ့ကြောင်စဉ်းစားလာလိမ့်မယ်ရှင်နဲ့ဟင်စဉ်းစားမလာဘူးလားစဉ်းစားပါလူကြီးလူကြီးအဲ့ဒီတတိလေးနဲ့လူကြီးငါပြည်ပြည်မဟုတ်တော့ဘူးလူကြီးရုပ်ချင်းဟောအဲကိုကိုကိုကိုအဲ့ကြောင်အဲဒီလူလေးဖြစ်လာလို့ရှင်ငါပြည်ပြည်မဟုတ်ရင်ဘသူပြည်ပြည်လဲဆိုတော့အဲ့ဒီမှာရှင်ကြီးညာလေးပေါ်လာလိမ့်မယ်အဲ့ဒါတို့တက္ကရာမညာသိသိကြည့်တော့ခုနကျတို့ပြောတဲ့အတိုင်းသင်္ကန်းတစ်ထည်တူမဲ့ကြိုင်ဒါငါပြည်ပြည်လားမေးကြည့်လိုက်ဟင်မေးကြည့်လိုက်တော့အဲဝါငါလုတ်ထားသလားငါဝါလား ဟင်အဲ့ဒီဝါကိုခြီဖြစ်အောင်လို့တော့ငါလုပ်တဲ့ခြီလားဟုတ်ပါဘူးဟင်အဲ့ဒီခြီကိုဖေးကူတော့ငါသိုးသလားအဲ့ဒီသိုးပြီးသားခြီကိုရက်တော့ငါရက်သလားရက်ပါဘူးဟင်အဲ့ဒီရက်ပြီးသားကိုချုပ်တော့ငါချုပ်သလားချုပ်ပါဘူးဘယ်မလို့ငါပြီဟင်ငါပြီစီဘယ်မလို့တွေ့ကြည့်ဗျသူ့ဟာသူဖြစ်လာကြတာဒီမှာသူ့เจ้าနဲ့သူဖြစ်လာကြတာမဟုတ်လားဝါတောင်သူကလည်းသူ့စေရနာကသင်္ကန်းလုပ်ဖို့ဆိုရက်သလားဗျဟောစိုက်သလားဗျ သူနဲ့သူအကြောင်းနဲ့သူပဲဟုတ်ကလားဟင်ဟိုခြီထိုးတဲ့ပုဂ္ဂိုလ်ကရောခြီလုံးတဲ့ပုဂ္ဂိုလ်ကရောသင်္ကန်းလုပ်ဖို့ဆိုသူခြီလုံးတလားဗျသူကလည်းခြီရောင်းဖို့လုပ်ထားပဲဝါဝယ်ပြီးတော့သူအကြောင်းနဲ့သူပဲထင်တယ်ဟင်ဟုတ်ကလားဗျဟင်အဲ့ဒီခြီရောင်းတဲ့ပုဂ္ဂိုလ်ကလုပ်ပြီးလို့ချင်းဒါလေးကိုသင်္ကန်းကုမ္ပဏီကသင်္ကန်းဝါလို့ကျွန်တော်သင်္ကန်းရောင်းနေမဆိုးဘူးလားဆိုးပါဘူးသူကလည်းသင်္ကန်းရောင်းခြင်းလို့လုပ်ထားဗျတို့တကိုင်းကရောင်းခြင်းလို့မဟုတ်ဘူးဗျဟင်သူကလည်းသင်္ကန်းရောင်းမှာဗျဟင်တို့တမိုင်းကရောင်းတာဟုတ်ကလားဟုတ်ပါဘူးဗျတို့တကားတမိုင်းများတွေလုပ်ထားတာဗျ ဟုတ်ပါဘူးဗျာဟင်သူဘာအတွက်လုပ်တာလဲသူကသင်္ကန်းကုန်မယ်မို့သင်္ကန်းကိုအကြောင်းပြုပြီးစီးပွားရှာတဲ့ပုဂ္ဂိုလ်ကိုဟုတ်ကဲ့လားအဲ့တော့သူကလည်းသင်္ကန်းရောင်းမလို့လုပ်တာဗျာတတိုင်းလို့လည်းလုပ်ကြတာဗျာဟုတ်ပါဘူးဗျာသူအကြောင်းနဲ့သူပဲဗျာသင်္ကန်းဆိုင်ကဟောဗျာတတိုင်းလို့ကိုရောင်းလာလားဗျာသူကလည်းသူငွေရခြင်းလို့ဗျာသင်္ကန်းအကြောင်းပြုပြီးသူကလည်းငွေရှာတဲ့ပုဂ္ဂိုလ်ဗျာသူအကြောင်းနဲ့သူပဲမဟုတ်လားဗျာဟင်သူအကြောင်းနဲ့သူလုပ်ကြတာပဲထင်တယ်ဟုတ်ပါမလားဗျာသိကြည့်ဗျာဟုတ်မဟုတ်ဟင်ဟင် ဟုတ်ကလားအဲ့ဒီကနေမှကိုယ့်လက်ထဲမှာကိုကဒီပင်မကိုလိုချင်တဲ့တဏှာကြောင့်ဟင်တဏှာကြောင့်ခံတော့ယူလာရောယူလာတော့ကိုယ့်လက်ထဲရောက်တော့ဘာဖြစ်တော့ငါပြည့်ပြီဆိုတဲ့အတ္တဒိဋ္ဌိဟင်ပင်မကိုလိုချင်တဲ့တဏှာကြောင့်ငါလက်ထဲရောက်တော့အတ္တဒိဋ္ဌိကအဲငါပြည့်ပြီဆိုတဲ့ငါကောင်မောမလာဘူးလားဟင်တဏှာနဲ့ဒိဋ္ဌိဒီမှာလာတာရှင်လေဟုတ်ကလားကိုပြည့်ပြီတော့ဟုတ်ကလားဟုတ်ပါဘူးအေးတတိလေးကြည့်လိုက်ရင်ဒါတွေဂွေးသက်ဟာသူ့ဟာသူဖြစ်လာလိမ့်မယ်ဒါတခါကြီးတို့ကိုယ်တိုင်လည်းတွေးလို့ရတာပဲထင်တယ် ဒီတိုင်းတော့ဟုတ်ပါမလားဟုတ်ပါဘူးဆွန်းတစ်ခုကိုတွေ့တော့ဟောဒီတိုင်းပါဟင်ဒီတိုင်းပါဆွန်းရင်တစ်ခုတွေ့တော့ဘာအတွက်အတွက်ဒီတိုင်းပဲကိုလိုရှင်တို့ဖြစ်လာတာသူခါနဲ့သူသူပစ္စည်းတွေနဲ့သူပဲကိုလိုတဲ့ပစ္စည်းတစ်ခုမှရှိဘူးထင်တယ်ဟင်အဲ့တော့တပည့်တော်တို့ငွေနဲ့ဝယ်လို့လို့တခါကြီးတို့ပြောလိမ့်မယ်ငွေရာကတခါကြီးတို့လုတ်ထားတာဟုတ်ကလားဟုတ်ပါဗျာဟင်ဟင်နိုင်ငံတော်ဆိုရနေသူခါနဲ့သူပြင်ကြပြီးတတ်မှတ်ထားတာဟင်အဲ့ဒါမှသူအကြောင်းနဲ့သူပေါ်ပေါ်လာတာတယ်ဟင်ဟုတ်ကလားဗျာ တခါကြီးတော့ငွေဟုတ်ကလားတခါကြီးတော့ငွေဆိုတခါကြီးတော့လည်းအမြဲနေမှာပေါ့နေသလားခိတ္တလာပြီးပြီးခိုးတာထင်တယ်ဟုတ်ကလားအဲဟင်အဲ့တော့ငွေရလည်းခုငွေဟုတ်လို့လားဟုတ်ပါဘူးသင်္ကန်းကရောဟုတ်ပါဘူးဒီဘယ်မလို့တခါကြီးတို့ပြည်ပြီသင်္ကန်းသွားဝယ်တယ်ဟင်တို့တခါဓမ္မကြီးများပြည်ပြီဘယ်မလို့ဟင်ဘယ်မလို့ငွေရကတခါဓမ္မကြီးတို့ပြည်ပြီဟုတ်ကလားဟုတ်ပါဘူးသင်္ကန်းကရောဟုတ်ပါဘူးဘယ်မလို့ငါပြည်ပြီဘယ်မလို့ဘယ်မှာတော့ညာ တည့်သေးရတခါကြီးတော့တခါကြီးတို့တန်တဲ့ပြည်သေးတဲ့တည့်ရတည့်တိုင်းဟုတ်ကောဟုတ်ကလားဟုတ်ပါဘူးစဉ်းစားဗျာတခါကြီးတို့ကတခါကြီးတို့ငါပြည်စီမဟုတ်တော့ဘူးလို့အဲ့လိုလို့ရင်ဒီညာနေဝင်လာအောင်လို့ဒီလိုဖြစ်လာဒီပေါ်မှာတခါကြီးတို့ခုနပဲตายပါဦးမလားမှန်ပါဗျာလူချင်းစိတ်ရှိပါဦးမလားရှိပါဗျာအေးအဲ့ဒီမလိုချင်တဲ့ညာလေးရင့်တန်လာအောင်လို့ဒီဒါနကိုပြုနေတာဟုတ်ကလားဒါဖျားရှင်နဲ့အရိယာများသွားတဲ့ဒါနကနေခြေခံပြီးမိဘသွားတယ်လား ဒါဝုဒ္ဓဒါနပါရမီလို့ဆိုထားဟုတ်ကလားဗျာသဘောပေါက်ပြီနော်တစ်ချက်သဘောပေါက်အဲ့တော့ငါပြည်စီမဟုတ်တော့ဘူးဒီညာလေးနဲ့မိကြီးကလှူလိုက်တဲ့ကာလကြရင်ငါပြည်စီဆိုတာဘယ်မှာတုံးလို့ဒုတိယမေကွန်ထမေးပါလေဦးမယ်ဟင်မေးပါမေးတော့ဟောသင်္ကန်းတစ်ထည်ကိုပါလို့တဲ့သင်္ကန်းဆိုင်ပေါ်မှာရှိတော့ငါဒုတကာဓမ္မကြီးကပြည်စီလားဟုတ်ပါဘူးမိမိလက်ကလွတ်လိုက်လို့ တပါးတန်ဃာတော်ရှင်ကောင်းရှင်များတည်းရဲ့လက်ထဲရောက်တော့ဟောဒုဒကာကြီးများပြည်ပြီဟုတ်သေးလားဟုတ်ပါဘူးအဲ့တော့ဒုဒကာကြီးများရဲ့ပြည်ပြီကဘယ်ချိန်မှရှိတယ်လဲလက်ထဲမှာရှိတုံးသေးသေးလေးထင်တယ်မှန်ပါလားဟင်မှန်ပါဟုတ်ပါမလားဗျာမှန်ပါလားအဲဓမ္မကြီးကငါပြည်ပြီဆိုတာကိုယ့်လက်ထဲရှိတုံးသေးသေးထင်တယ်ဟင် ခုနပြောတဲ့ထိုင်ရှင်ရဲ့လက်ထဲမှာရှိတော့ငါငါပစ္စည်းဟုတ်သလားဗျာမဟုတ်ပါဘူးဟင်ကိုယ့်လက်ထဲကနေလွတ်လွတ်သွန်ကြလိုက်လို့ကိုယ့်လက်ထဲကလွတ်သွားတော့ဟောကိုယ့်ပစ္စည်းဟုတ်သေးလားမဟုတ်တော့ဘူးအဲ့တော့ငါပစ္စည်းဆိုတာဘယ်မှာတော့ငါလက်ထဲရှိတော့ဒဲဒဲလေးဒါပြညတ်ထားတာသမုတ်ထားတာဟုတ်ကလားဟင်သင်္ကန်းတစ်ထည်မှာဒီညာဝင်ရမယ်ဒီညာဝင်လာရင်ငါပစ္စည်းငါပစ္စည်းဆိုဒီပေါ်မှာအစွဲကြီးနိုင်ပါဦးမလားကြီးနိုင်ပါဘူးအေးဒီဟာလေးအစွဲမကြီးမှဟင်သားတယောက်ကြတော့ဟော ဟင်ကိုယ်လက်ထဲရောက်တော့ခဲလဲထင်ပါတယ်ဟင်ဟုတ်ပါမလားသမီးတယောက်ကောဟင်သမီးတယောက်ကောအိမ်တလုံးကောဝီရီကောချွေရီကောငေါပစ္စည်းဆိုတာဘယ်မှာတော့ငေါလက်ထဲရောက်တော့ခဲတယ်ဟုတ်ကလားအဲ့တော့ကိုသမီးလေးကိုခုနပြောတဲ့အလူကံပုဂ္ဂိုလ်ဖြစ်တဲ့အဲတမက်ကလာလူခံသွားတော့ဟင်ဟင် ငါပြည့်စုံဟုတ်သေးလားငါသမီးဟုတ်သေးလားဟင်တရွာလုံးကဘယ်လိုပြောရတော့မင်္ဂလာဆောင်တဲ့ကာလကြတော့ခုနတန်ဃာတော်တွေတင့်ဖိပြီးတခါကြီးတို့မင်္ဂလာဆောင်လားသမီးလေးကိုသူများသားနဲ့လေအလူကံပုဂ္ဂိုလ်ဖြစ်တဲ့သားကလားအလူမခံဘူးလားတမက်ကဟင်ဟင်အလူကံပုဂ္ဂိုလ်တမက်ကလားအလူကံတော့တခါကြီးတို့အဲ့ဒီမှာတန်ဃာတွေတင့်ဟုတ်ကလားပရိသတ်တွေဖိပြီးအဲ့ဒီမှာရေသက်ချပြီးတော့သမီးလေးထူလဲရတာထင်တယ်ဟင်ဟုတ်ကလားဟင်တန်ဃာတော်များချင်းမှာရေသက်ချလူလိုက်တယ်နော်ဟင်သမီးလူပွဲကြီးထင်တယ် ဟုတ်ကလားအလူဝဲကြီးလောက်တော့အဲ့ဒီမှာရောက်လာတဲ့ပရိသတ်တရားပြောဘူးလားအဲ့ဒီလက်ရှင်ကဒီကနေ့တူပြီးတော့လက်ရှင်ကသာပြီးဦးမမဲတခါကြီးတို့ရဲ့အတူကံပုဂ္ဂိုလ်ဖြစ်တဲ့တမက်ကမောင်ဖြူဆိုပါတော့ဟင်တေဝါတော့ကပဲလို့ပြောတော့မောင်ဖြူမရလေတဲ့ဟင်ဒီလိုပြောဘူးလားတေဝါတော့ကလေတနယ်လုံးကပြီးရင်ဟောဘယ်လိုပြောတော့ဟင်အဲတတိလုံးကပြီးရင်ဟောဘယ်လိုပြောတော့တို့တခါကြီးကဘယ်လိုပြောထင်တော့ဟင်ဟင် တရွာလုံးကတော့မောင်ဖြူမရတဲ့တို့တခါကြီးကတော့အဲ့ဒီနေရာမှာမောင်ဖြူမရလို့ပြောသလားငါသမီးလို့ပြောသလားမရဟင်ဟင်ဟုတ်ဘူးလေမိမိမိဘဘက်ကပြောတာလေဟုတ်ကလားတင်ရွာလုံးကတော့မောင်ဖြူမရလို့ပြောသွားပြီတို့ဒီဘက်ကလှူတဲ့ပုဂ္ဂိုလ်ဘက်ကသမီးကိုမောင်ဖြူစီလှူလိုက်ပြီမို့လားဟုတ်ကလားတို့တော်လည်းပဲဟိုတရွာလုံးကမောင်ဖြူသမီးလို့ပြောတော့လည်းပဲတို့တခါကြီးဘက်ကဘယ်လိုပြောတော့ပြတ်တယ်လား ဟင်တဏှာနဲ့ဒိဋ္ဌိဒီမှာတွဲမနေပြီဘူးလားဟင်ဟုတ်ကလားတိမ်ဝါလုံးနဲ့ခံရင်းနေတယ်ထင်တယ်ဟင်ဒါဒါနမပြတာထင်တယ်ငါပြည်ပြီးမဟုတ်တော့ဘူးဆိုသူတက်မဲ့လေးကိုအရင်ခုနကပြောလို့ကျွတ်တို့အဲညာလေးရှင်မဟိုတက်ရှိကြတော့လေဒီမှာလောကရန်ခံနိုင်မှာပေါ့ဟင်ဟုတ်ကလားဗျာဒီလိုသူသမီးပေါ်ဆွဲဖို့ရှိသေးလားဗျာမိဘဝတရားကတော့ဖြင့်ထိမ့်သိမ်းဆောင်ရှောက်ရမယ်ဝတရားရှိသေး ငါသမီးဆိုတဲ့အစွဲမရှိဘူးပြောတာဟင်ဟုတ်ပါမလားဒီအစွဲရှိနေသမီးပုံမှာဆွဲနေတဏှာနဲ့ဒိဋ္ဌိဆွဲနေလို့ချင်းအဲသမီးဒီဟာနိနာသမီးဆွဲပဲတဲ့ရောက်ဘူးဟုတ်ပါရှင်ဟုတ်ကလားအဲသမီးဆွဲပဲရောက်တော့သမီးတဲ့ရောက်သွားမှာပေါ့သဘောပေါက်လားဒါကြောင့်မို့အဲ့ဒီလက်ရှိဝတ္ထုပစ္စည်းတွေကြတယ်လောကရံကိုခံနိုင်အောင်လို့ဒီမလိုချင်တဲ့ညာနဲ့ကျင့်တာအောင်လို့ဒီတက်မဲ့ဖြစ်တဲ့ဒါနကိုယူသွားပြုတယ် မှန်ပြီလားဒါနကနေပါရမီတက်ပုံကိုသဘောပေါက်ပလားမလိုချင်တဲ့ညာလေးရှင်းတန်လာအောင်နော်မှန်ပြီလားဗျာအေးအဲ့ဒါလေးကိုသဘောပေါက်အောင်လို့ဒီဒါနပါရမီကိုလူတိုင်းလူတိုင်းအဲ့ဒီညာလေးပါပါစေညာမပါရင်ဒါနတာဖြစ်ပြီပါရမီမတက်နိုင်ဘူးနော်ဟုတ်ကလားဒါနကတော့ပြင်သူ့ဒါနရဲ့အကျိုးပေးကတော့အဲဒီဒါနလူလို့ရှင်ရင် အဲဘယ်ဘဝရောက်ရောက်သူကကိုချမ်းသာမှုကိုတာဝန်ယူတယ်ဟုတ်ကလားမိမိကြည်စီသင်္ကန်းကိုရင်သင်္ကန်းနဲ့ထိုက်တန်နဲ့အကောင်းကျိုးချမ်းသာကတော့ရမှာပဲဒါနပြုလို့ဒါနရတာဒီဒါတခါကြီးတို့ဒါနရဲ့အကျိုးပဲရှိသေးတယ်ဘာလို့မတက်နိုင်လေဘူးဟုတ်ကလားဒါနပြုလို့ဒါနရဲ့အကျိုးလည်းခံစားရမယ်ဒီဘောကနေမလိုချင်တဲ့ညာလေးလည်းကျင့်တန်လာရမယ်ဒါမှဒါနကိုခြေခံပြီးပါရမီကိုတက်ရမှာသဘောပေါက်လားဟင်ဒါသာသနာတွင်မှာကဒါနတွေမကဘူးဒါနဘောကပါရမီလည်းရသွားရမယ် ဒါနရဲ့တန်ត្រာတွင်းမှာလဲနေတဲ့ကာလပါလုံးဒါနရဲ့အကျိုးကိုလည်းခံစားရမယ်တန်ត្រာကလည်းထွက်နိုင်လဲပါရမီညာလည်းရရမယ်နှစ်ချက်တင်တယ်ဒါသာသနာတွင်းတာသဘောပေါက်လားဟင်ဘုရားကညာလူတာနေညာကနေလူတာဟုတ်ကလားလူကျင်လို့လူတာလားမလူကျင်လို့လူတာလားဟင်လူကျင်လို့ဟင်တော်တော်တော်တော်တူတာတက်နေတော့ကြာဟင်ပါရမီတက်ကြပါမလားဟင်ဟင်ပါရမီတက်မလားဟင် အဲစပြောတယ်ဗျာစပြောတော့အဲအရင်ဘဝကမတူခဲ့လို့ဆင်းရဲတာတဲ့အဲဒီဘဝလူမှနောက်ဘဝချမ်းသာမှာတဲ့ဟင်ဒီတွေကလူကျင်လို့လူတာမဟုတ်လားဘယ်မလို့ပါရမီတက်နိုင်ပါ့မလားမလူကျင်အောင်လူပါတယ်ဆိုကမှလူကျင်နေတယ်ကြည်လားလောဘမကြီးအောင်လူပါတယ်ဆိုမှအလှလောဘကြီးနေတယ်ကြည်လားဟင်ဟုတ်ကလားလောဘမကြီးအောင်လူနေတာနော်အခုအလှလောဘကြီးနေတယ်ထင်တယ်အေးဒီနေရာမှာသွားနေတာတို့ဖျားသွားတဲ့ နားနဲ့ဒုဒကာဓမ္မကြီးအဖွားနဲ့လားအဲ့ဒီနားလေးမှာကွဲနေဟုတ်ကလားရပါတယ်ပြောတယ်မလူချင်းလည်းရလူချင်းလည်းရမှာပါပြောနေတာနဲ့လူချင်းမှပါတယ်ဆိုတော့လူချင်းမှလူသိချာဗျာဟင်ဟင်ဟင် လူချင်းလည်းရမှာလားလို့ဒီတော့အာမခံလာကိုလူချင်းလာတယ်ဆိုလူချင်းမှလူသိလိုက်တာဟဲ့ဟုတ်ကလားသူ့အကျိုးကတော့ဒါနပြုဒါနရဲ့အကျိုးခံစားရပါမယ်ပြောထားတာမှပဲဒီတော့အာမခံလာကိုမယုံလို့လူချင်းလာပါတယ်လူချင်းလာပါတယ်ဟဲ့လူချင်းမှလူသိလိုက်တာဗျာချက်စရာကောင်းတာစီလောက်ဟဲ့မလူချင်းအောင်လုပ်နေတာဗျာမလူချင်းနေသူလားဒီပဲဟုတ်ကလား ဒါဒါနကလည်းပါရမီကိုတက်တာသဘောပေါက်ပလားပူတာပလားအာယုံပြုတာပလားဤအာယုံပြုတာရမယ်ဒါဒါနကနေတော့သွားတယ်ပါရမီဟုတ်ကလားဒီနေရာမှာခုနကပြတက်မယ်ကိုတူလိုက်လို့ခုနပဲကြည်လိုက်တဲ့ဩငါလက်ထဲမရောက်ခင်ငါပြတိမဟုတ်တော့ဘူးငါပြတိမဟုတ်သေးဘူးငါပြငါလက်ထဲကလို့လည်းငါပြတိမဟုတ်တော့ဘူးအဲ့တော့ဒီငါလက်ထဲမရောက်မီအတိတ်ဟုတ်ကလားငါလက်ကလွတ်သွားတဲ့နောက်အနာကဟုတ်ကလားဟင်ပြစ္ဆုတ်ပန်တဲ့ငါလက်ထဲတဲ့ ဟုတ်ပါအဲ့တော့ဘယ်ဟာမျိုးမဆိုဟောကြည့်လိုက်လို့ရှိရင်ငါပြည့်ပြီဆိုတာငါလက်ထဲရောက်တုံးသေးသေးပဲဒီညာလေးဝင်လာလို့ရှိရင်တက်ရှိဖြစ်တဲ့ကိုသားမယားကိုသားသမီးတွေနဲ့သေကွဲလဲကွဲရမယ်ရှင်ကွဲလဲကွဲရအောင်မယ်ကွဲနိုင်မလားကွဲတဲ့ကာလမတုံ့နှုတ်အောင်လို့မဆွဲလန်းအောင်ကိုသေးရင်ရောမဆွဲလန်းဘူးလားကိုသေးလို့သူကြားနေလဲဆွဲနိုင်တယ်တဏှာရှိရင်သူသေးလို့ကိုကြားနေရောမဆွဲနိုင်ဘူးလားအဲ့ဒီမှာတဏှာနဲ့ဆွဲရင်ဒီဆွဲတဲ့နေရာညှိနေမှာသို့လို့ တွမ်းလားမသားမှာသူ့တို့တခါယူဒါကိုပယ်လိုက်ပါခိုင်းနေတာသဘောပေါက်လားအဲ့တော့ဒီနေရာမှာငါပစ္စည်းဆိုတာငါလက်ထဲရောက်တုံးသေးသေးလေးဆိုတဲ့ဒီညာလေးပေါ်လာအောင်လို့နေတာနော်ဟုတ်ကလားဟင်ဒီညာလေးရှင်းတာရမှာနော်ဟုတ်ကလားငါပစ္စည်းဆိုတာဘယ်မလဲဟင်ငါပိုင်တယ်ဆိုတာဘယ်မလဲ မပိစုဆိုတာဘယ်မလဲဆိုလို့ကြည့်လိုက်လို့ချင်းလည်းခုနကအဖေဖေပစ္စည်းလာဖို့မို့တခါကြီးတို့စိတ်တမရညာနဲ့ထောက်ကြည့်လိုက်လို့ချင်းငါပိစုဆိုတာဘယ်မှာဟုတ်လို့တော့ဆိုတာသဘောပေါက်သွားရင်ဒီမှာငါကောင်ဆိုတဲ့အတ္တတိတိမပြင်းနိုင်ဘူးလားဟဲ့ငါပိစုဆိုတာဘယ်မလဲငါလက်ထဲရောက်တော့ဘဲသေးဘဲလို့ဒီအတိလေးဝင်လာလို့ရှိရင်ဟောတဏမကင်းနိုင်ဘူးလားအေးဒီမှာငါကောင်ဟူရတော့ငါဥစ္စာဟူရတော့ဒါလေးနှစ်ခုညာလေးရင့်တန်လာအောင်လို့ဒါနကိုပြုနေတာဟုတ်ကလားအခုဒီလိုပြုလာကြတာဘယ်လောက်ကြာတော့ ဒါနတွေပြုကြတာဘယ်လောက်ကြာပါတော့ကြာပါရဲ့ဟင်နှစ်ပေါင်းဘယ်လောက်ရှိပြီတော့ဟင်ဆုံးလေကြော်လောက်ကြာဟင်အဲလူချင်းတဲ့စိတ်ကြီးရခဲ့နဲသွားသလားများလားများတယ်များတယ်ပါရမီတက်သွားပြီဟင်မလို့ချင်းအောင်သူ့လူပါတယ်ဆိုမှဟင်နဲသွားလားများလားလားအေးအဲ့ဒီနေရာမှာတွားနေတာသဘောပေါက်ဗလားအေးဒီကနေ့ဒါနအကြောင်းကိုသုံးကုန်လင်းလင်းဒီလောက်ဟောပြီးပြီနော်ဟင်ဒီနေ့ဒါနဲ့ပဲတော်သို့လားဟုတ်ပါလားနော် ။နှစ်ပြင်မှာကြာမှဌာနကနေပြီးလာဖို့ဟိုထောက်ကြလားဗျာ။ဒီနေ့အပဖရာရှင်နဲ့တကွာအရိယာပုဂ္ဂိုလ်အသာသာတို့သည်နိဗ္ဗာန်လို့ခေါ်တဲ့တဏှာမှကင်းတဲ့နေရာမလူကျင်တဲ့နေရာရောက်ဖို့ရာအတွက်ကြင်ကြံတဲ့နေရာမှာငါဟူ၍၎င်းငါဥစ္စာဟူ၍၎င်းဒိဋ္ဌိတဏှာတို့ဖြင့် သက်ရှိဝတ္ထုပစ္စည်းအဘောပဲဖြစ်ဖြစ်သက်မဲ့ဝတ္ထုပစ္စည်းအဘောပဲဖြစ်ဖြစ်မြင်ရာကြားရာနာရာသားရာတွေ့ရာတွေးရာတို့မှမဆွဲလမ်းမကန့်ညှိမူ၍ခန္ဓာ၅ပါးယုံနာတရားတို့ရဲ့ဖြစ်မှုပြမှုပေါ်မှာပါရှုက၍ဆင်ញင်ရပုံတို့ကိုနာကြားရာသောတတမသဝနာပုတို့စေရနာကြောင့်ဤနေ့ဤရဲ့ဤချင်းဤကာမသာ၍မိမိတို့ခန္ဓာကိုယ်၌အမြဲကိန်းအောင်လျက်ရှိသော ငါကောင်ဟူသောဒိဋ္ဌိကို၎င်းငါဥစ္စာဟူသောတဏှာကို၎င်းတတိသံပညာတရားဖြင့်ရှုမှတ်ပွားများ၍အဲများသောကိလေသာမှသည်အဲနည်းရာတို့ရောက်အောင်နည်းသောကိလေသာတို့သည်ဆဲရာတို့ရောက်အောင်ဒီအစွဲနှစ်ခုကိုနည်းတဲ့နည်းအောင်ဆဲတဲ့ဆဲအောင်ကျင့်ဆောင်ကြိုးစားပွားများနိုင်ကြပြီးတကားလားဝိပဿနာဉာဏ်ရဲ့တာယာမသည်ဘာဝနာမယဉာဏ်တို့ပူပြောင်း၍၎င်း ဘာဝနာမရညာမြင့်တာယာမသည်မဲ့ညာကိုညာတို့ကူးပြောင်း၍၎င်းတဖြင့်နဲ့တဖြင့်မြင့်တဲ့မြင့်အောင်ကျင့်ဆောင်ကြိုးစားပွားများနိုင်ကြပြီးတခါလားဘုရားပိသေကဗုဒ္ဓယဟန္တာတို့သာတာယာဖြစ်သောနိဗ္ဗာန်တို့ရောက်ရာရောက်ကြောင်းဖြစ်သောဘောဓိ၅မျိုးတို့တွင်မိမိနှစ်သက်သောဘောဓိစုဖြင့်နိဗ္ဗာန်သို့ဝင်စားနိုင်ကြပါစေ။သာသုသာသု သာဓု